ဒီနေ့ကနေမကောင်းသွားတာနဲ့တရားဟောပြရပါကောင်းကောင်းဖြားတာကတော့တရားနည်းရပါပဲနားပဲမဲ့လို့တရားနည်းရဖြားပြီးတော့ခြေတက်သွားတာကတော်တော်နဲ့ပြန်ပြီးတော့နလားမထူအခုလည်းဒီတော့မှပဂရိလောက်တော့ကောင်းမှမပေါ်သေးဘူးကိုကစဉ်းစားကြည့်ဒီနေ့စပြီးတော့တရားဟောကြည့်ရမောရင်လည်းကြားရမှာ a ụ ie maezira riaradye nsorid tinyere ya z အဲဒီကဣဒ္ဓမစ္စယဘာကြောင့်ဖြစ်ရတော့ဆိုတော့ဖြစ်တဲ့ပုဂ္ဂိုလ်အာယဝတ္ထုမုံတဲ့ပုဂ္ဂိုလ်အာယဝတ္ထုတွေရှိတော့ဆိုပြီးအာပိယပိယအာပိယဘာကြောင့်ဖြစ်ရတော့ဆိုတော့သန္တာဖြစ်တတ်တဲ့တရားရှိနေလို့သန္တာဘာကြောင့်ဖြစ်ရတော့ဆိုတော့ဝိတက်ကကြံလို့ဝိတက်ကဘာဖြစ်ဝိတက်ကြံစီမှုကဘာလို့လို့ဖြစ်ရသလဲဆိုတော့ ပင်စာပညာကြောင့်တဲ့အကျဲချက်ပြီးတော့သင်ကျင်နိုင်အောင်လို့မှတ်သားထားတဲ့ပညာလေးရှိလို့မြင်ပြီးကြားပြီးနားပြီးစားပြီးတွေ့ထိပြီးသိကုသနာကြံစီပြီးတော့အကြောက်ပါကပေါ်လာတဲ့အာယုန်တွေကိုဆွဲမှတ်ထားလိုက်တော့အကျဲချက်ပြီးတော့တဏှာနဲ့ကျဲချက်ပြီးတော့သင်ကျင်နိုင်တဲ့ မာနနဲ့ကြဲချက်ပြီးတော့နှလုံးသွင်းနိုင်တဲ့ဒိဋ္ဌိနဲ့လည်းကြဲချက်ပြီးတော့ကိုကြံစပြီးတော့ယူနိုင်တယ်။အဲဒီလိုတဏှာမာနဒိဋ္ဌိပပင်းစားတွေကြဲချက်နိုင်အောင်လို့ဒီပညာလေးနဲ့ဆွဲမာတာလို့ဆိုပြီးတော့အဒီပညာလေးချုပ်တဲ့အကျင့်ကဘယ်လိုကျင့်ရမလဲပညာလေးချုပ်တော့ဘယ်လိုကျင့်ရမလဲဆိုတော့မြတ်စွာဘုရားကဝေဒနာသုံးပါး ဒုက္ခဝေဒနာဒုက္ခဝေဒနာဥပိ္ပခဝေဒနာသေဝိတဘာအသေဝိတဘာနဲ့နှမျိုးစီခွဲပြီးတော့ဟောလိုက်တယ်။ဒါရင်မဲ့တရားကတော့ပြည့်စုံနေပါပြီ။အဲဒါပြီးတော့နောက်တစ်ခါပါဠိမောက္ခသံဝရသီလဟာဘယ်လိုကျင့်ရသလဲဆိုတော့ဒီမှာလဲကာယကဝစီကံကြာမီးမှုနဲ့အဲဒီမှာလဲကြာမိဝဲတင်တာမိဝဲတင်တာနှစ်ခုစီခွဲပြီးတော့ဟောလိုက် ပြီးတော့ဣန္ဒြိယသံဝရသီလဘယ်လိုကျင့်ရပြန်မလဲဆိုတော့ဣန္ဒြိယသံဝရသီလလည်းမြတ်စွာဘုရားကအာယုံ6ပါးတွေမြှွေရတာလည်းရှိမမြှွေရတာလည်းရှိတယ်လို့ဟောတော့တရားမင်းကသူကသူပဲကျေဝေပါပြီးတော့ကြောက်သားပါတယ်ပြီးတော့တရားကသုံးနေပါအဲဒီလိုတရားတွေစုံပြီးတော့မေးခြင်းပါတယ်မေးလို့ ကျေနပ်သွားတဲ့အခါကာလမှာတရားမင်းကမိမိရှိတုန်းကတရားမှန်ကိုမသိသေးတော့ဟိုပုဂ္ဂိုလ်လည်းမှန်လို့လို့ဒီပုဂ္ဂိုလ်လည်းမှန်လို့လို့သူရှိုံမှာဖြစ်ခဲ့တာပေါ့တရားဆိုတော့နတ်တို့ဤတကူတွေနဲ့ပြည့်စုံနေတော့

စိတ်ထဲမှာယူဆရတယ်ဒီလိုမှရှိခဲ့အခုတော့မြတ်စွာဘုရားဤတရားကိုကြားနာပြီးတော့သစ္စာလေးပါးတရားသိမြင်သောတာပန်ဖြစ်သွားတဲ့အခါမှာတရားမှန်ကိုတွေ့ပါတရားမှန်တရားမှန်တွေ့တော့ဘုရားမှန်လည်းတွေ့တယ်မင်္ဂမှန်လည်းတွေ့တယ်ဘုရားတရားသံဃာအမှန်တရားတွေကိုတွေ့သွားတဲ့အခါမှာသူ့မှာ

သာဝေဝါလုံးစုံသားလျင်ဖြစ်ကုန်သောသမဏဗေမနာယဟန်သူများတို့သည်ဧကန္တဝါရသမျိုးဤသောအယူဝါဒရှိကြပါသလားရှင်ဖျားဧကန္တလီလာသမျိုးဤသောအကျင့်သီလရှိကြပါသလားရှင်ဖျားဧကန္တသန္တာသမျိုးဤသောအလိုသန္တာအယူရှိကြပါသလားရှင်ဖျားဧကန္တဣဇောသန္တာသမျိုးဤသောပြီးဆုံးခြင်းရှိကြပါသလားရှင်ဖျား ဒါကသူသိရင်လည်းမေးတာပဲလို့ဆိုတာလောကမှာသမဏဗေမဏလို့ဒီခံပြီးတော့နေတဲ့ပုဂ္ဂိုလ်မြတ်တွေအမျိုးမျိုးတွေကွဲပြားနေတာသူသိပြီးတော့ဒီဥစ္စာတွေမေဇိမာပရိဝရာလားမရောက်တဲ့ပုဂ္ဂိုလ်တွေအကုန်လုံးမှားကြည့်ရဲဆိုတာသူကပြီးတော့အဲ့ဒါသူကတည်းရိပ်မပြောသေးဘူးနဲ့မြတ်စွာဘုရားကမေးတယ်အဲသမဏဗေမဏလုံးခါပြီးတော့နေတဲ့ပုဂ္ဂိုလ်တွေဟာ အလုံးဟာတဲ့တဝါလာတဲ့ဒူပါလားဒူပါမလားဆရာတဲ့တဝါလာတဲ့ပြောဟောခြင်းဒူကြပါမလားအယူအဲပြီးတော့ပီလာကလည်းပဲကိုချင်းပီလာတွေလည်းပဲဒူကြပါမလားအယူကလည်းဒူပါမလားအပြီးအဆုံးသတ်တာလည်းဒူပါမလားလေးချက်မြေမြတ်စွာဘုရားကဒူကြတယ်

ဓမျိုးဒီသောယူဝါဒရှိကုန်ပြီနာခေါ်ဟွန်းပြီးမဟုတ်ကြကုန်ဧကန္တသီလဓမျိုးဒီသောအကျင့်သီလရှိကြကုန်ပြီနာခေါ်ဟွန်းပြီးမဟုတ်ကြကုန်ဧကန္တသာနာဓမျိုးဒီသောလောသာနာအယူရှိကြကုန်ပြီနာခေါ်ဟွန်းပြီးမဟုတ်ကြကုန်ဧကန္တဤသောသာနာဓမျိုးဒီသောအပြည့်အစုံမှရှိကြကုန်ပြီနာခေါ်ဟွန်းပြီးမဟုတ်ကြကုန် အဲလောကမှာရှိတဲ့သမဏဗေမဏဝန်ခံတဲ့ပုဂ္ဂိုလ်တွေရအကုန်လုံးဝါရတွေမတူကြပါဘူးတဲ့ဟိုပုဂ္ဂိုလ်ကလည်းတစ်မျိုးဟောဒီပုဂ္ဂိုလ်ကလည်းတစ်မျိုးဟောတုံနဲ့တုံနဲ့ဟောပြောခြင်းမတူဘူးတဲ့ကွဲနေတာအကျင့်သီလတွေလည်းမတူအယူဆတွေလည်းမတူအပြီးအဆုံးသတာလည်းပဲဒီရောက်ရင်ပြီးပါပြီဆိုတာလည်းပဲဒါလည်းမတူဘူး

အလိုအကြိုက်တွေကွဲနေတယ်တယောက်နဲ့တယောက်နဲ့မတူဘူးလို့ကအလိုကြိုက်တွေကကွဲအမှန်တန်သိမ်မွေးတဲ့ကိုကျင်တရားတွေထားပါအောင်တော့လောကတွေမဲ့စာရေးတော်ရေးနေထိုင်ရေးအဲ့ဒါတွေမှာကိုမတူကြဘူးတဲ့တယောက်ကနေပြီးတော့ထိုင်နေခြင်းတဲ့အချိန်တယောက်ကလမ်းကြောက်ချင်တာရှိတယ်တယောက်ကလည်းအိတ်ချင်နေတယ် ယောက်ကလည်းပဲခကျင်နေတယ်အရိယဘုလေးပါးမှာကိုတယောက်နဲ့တယောက်နဲ့မတူဘူးတယောက်ကအစားတော့မှဆိုလို့ရှိရင်အချိုကျရင်တယောက်ကအချင်းကြိုက်နေတယောက်ကအငါတို့အစတို့ဒီလိုအားတွေကြိုက်နေအဲဒီလိုသာဟာရတွေမှလည်းအကြိုက်တွေကွဲနေတာအသင်းမှလည်းပဲဒီလိုပဲတယောက်ကနေပြီးတော့ အဖြူသက်သက်ကြိုက်တယ်တယောက်ကနေပြီးဒီကလာအဝါရောင်လေးတယောက်ကအနီရောင်လေးတယောက်ကအသိရောင်လေးတယောက်ကအပြာရောင်လေးတယောက်ကလည်းပဲရောင်မျိုးမျိုးရောစားထားတဲ့ဥစ္စာအဲဒီလိုအသိရောင်မှလည်းမျိုးမျိုးကွဲအပန်းလည်းကွဲတာပဲအပန်းလည်းပဲအပန်းလည်းပဲအကျိတ်ကွဲတာပဲတချို့ကြိုက်တဲ့အပန်းတချို့ကမကြိုက်ဘူးတချို့မကြိုက်တဲ့အပန်းတချို့ကကြိုက် အနာမှာလည်းကွဲတာပဲပန်းနေများပန်းနာတွေအမျိုးမျိုးရှိတယ်တချို့ပုဂ္ဂိုလ်ရဲ့နှာခေါင်းမှာမှုဝင်နေတဲ့နာတချို့ပုဂ္ဂိုလ်ရဲ့နှာခေါင်းကြတော့နိုင်တယ်မပြောနဲ့တော့လို့သာကွဲတယ်လို့ကအနာလည်းအဲတွေ့အထိတွေလည်းပဲဒီလိုကွဲနေတာပဲအဲဒါလောကတွေအမှန်တန်ပေါ်လွင်ထင်ရှားတဲ့အသုံးဆောင်တွေနဲ့စပ်ပြီးတော့ကိုတူးနဲ့တူးနဲ့ဟာ တခါတည်းကြပြီးတော့ညီးနေတယ်ဆိုတာမရှိဘူးလို့ကြွဲကြနေတယ်တရားကြတော့လည်းဒီတိုင်းပဲတရားသဘောတွေကြတော့ကိုကြက်ရကိုကြက်ရတွေကိုသဘောကြပြီးတော့ယူထားတာတွေတဲ့တချို့ကသဗ္ဗတပုဂ္ဂိုလ်သတ္တဝါဟာဖြင့်မြဲနေတာပဲလို့သဗ္ဗတယူရှိပုဂ္ဂိုလ်သတ္တဝါအကောင်း အသက်ရှင်နေတဲ့အတ္တဝါအကောင်လေးဟာအတ္တကောင်လေးဟာတော့ရှိတယ်ဒီအတ္တကောင်လေးဟာမြဲနေတယ်လို့ယူတာပေါ့ယုတ်ကြကြီးကသေသွားတော့ပြည့်သွားပြီမယ်လို့အလောင်းကောင်ကြီးဖြစ်ဆွေးသွားမီးရှို့လိုက်လို့ပြာကျသွားပြီမယ်လို့ဒီအသက်ရှင်တဲ့အတ္တကောင်လေးကတော့ပြောက်မသွားဘူးသူကတော့ကိုတခြားတစ်ပါးထွက်သွားတယ်ဒီလိုယူဆတာတချို့ကလည်းဒီအသေးကောင်လောင်းကြီးနားမှာအနီးနားရှိနေတယ်လို့ဒီလိုပဲယူဆတယ် သင်္ကြန်နေပါလေမြုပ်ထားလဲအဲ့ဒီနားမှာပဲရှိနေတယ်လေသူကဒီလိုယူဆတယ်။ဘုမသာဝတုကြီးတယ်။သာဝတုလည်းကဒီလိုဆိုပြရတယ်ပြီးတော့သုံးတာဒီလိုဆိုပြီးဆရာကြီးတွေကလည်းရေးထားတယ်။ဟုတ်။သင်္ကြန်မှာလည်းအဲဒီလိပ်ပြတော်ကြီး နပေသုံးပေလောက်ပြက်ပြီးတော့ထားတာဝယ်ပြားနေတယ်ဆိုတော့သူစိတ်ကြီးရေးတာလေသူစိတ်ကူးရပြီဖြစ်တာအတ္တအတ္တကောင်းနေရအဲ့ဒီမှာရှိတော့သူသူလိုရေးတာလေဒါဒီလိုဆိုပြီးဆိုတာသူကဘာသာတွေရောမှုရထားတာဒီထဲမှာခရိယာဘာသာလည်းပါတယ်မွတ်စလင်ဘာသာလည်းပါတယ် ဘုရားဘာသာလည်းပါတယ်ဟိန္ဒူဘာသာလည်းပါတယ်အကုန်လုံးဘာသာတွေကောင်းလို့ရရတွေယူပြီးအကုန်လုံးလို့သူကဘာသာတစ်ခုလုပ်နေတာဘယ်ဟာမှမဟုတ်ဘူးလို့သာသူထဲမှာဘုရားဘာသာတရားတိုင်းလည်းမဟုတ်တော့ဘုရားဘာသာတရားလည်းပြည့်နေတာဟိန္ဒူဘာသာတရားတိုင်းလည်းမဟုတ်တော့ဟိန္ဒူလည်းပြည့်တာမွတ်စလင်ဘာသာတိုင်းလည်းမဟုတ်တော့သူကမွတ်စလင်ဘာသာလည်းသူရဲ့ယူပြီးတော့လုပ်တာပြည့်တာခရိယာဘာသာတိုင်းကလည်းသူကမဟုတ်တော့အဲ့ဒီနဲ့ပြည့်အကုန်လုံးဘာသာတွေပြည့်တယ်လို့ သူဘုံလုံးပေါင်းပြီးတော့သူကမွေးတာသူနင်းလေးအိုးကြီးလုပ်နေတာအဲ့ဒီမှာမင်းကြီးမှာသုဒ္ဓမှာတခါတည်းပြီးအတ္တကောင်တွေကလိပြကောင်တွေကတခါတည်းอืมနှစ်ပေသုံးပေလောက်မှာတခါတည်းကောင်းဝင်ပြန်ဝိုက်ပြီးတော့နေနေတယ်ဆိုတော့ဒါသူကသာနဲ့ကြမ်းနဲ့ကြီးတာလူတွေရဲ့ထင်လဲအဲ့ဒီလိုလဲထင်နေတယ်ဟောမှာဒီလေအလောင်းသားမှာပဲကြည့်နေတယ်လို့ထင်နေတယ် ။ဒီကျိုးကလည်းသေပြီးတော့တခြားမှာသွားပြီးတော့ဝင်စားပြီးတော့ဒီအသိဖြစ်ဘတ်တော်အသိဖြစ်တယ်ဒီလိုယူဆတာ။အဲဒီတော့ဒီအတ္တကောင်ကြီးကဘယ်တော့မှမပြည့်ဘူးလို့ယူဆတာတော့ဒါသတ္တရာကြီးခေါ်တယ်ဘုရားဘာသာတရားကတော့ဘုရားဘာသာတရားကတော့ဒီလိုမြဲလာမဟုတ်ပါဘူးသူကတော့ယုံနာအစဉ်ရှိအတ္တအကောင်လေးတော့မရှိဘူးယုံနာအစဉ်ကတော့ရှိတယ် ယုံနာလေအသေးသေးဖြစ်ပြနေတာကိုမြင်တာလည်းမြင်ပြီးကြောက်သွားတာပဲကြားတာလည်းကြောက်ပြီးမြင်တတ်တဲ့ပုဂ္ဂိုလ်သတ္တဝါအကောင်ရင်လို့မရှိဘူးမြင်တဲ့သဘောလေးဖြစ်ပြီးကြောက်သွားကြားတဲ့သဘောလေးဖြစ်ပြီးကြောက်သွားဒီကုသနာတဲ့သဘောလေးတွေလည်းဖြစ်ပြီးကြောက်သွားအဲဒီလိုဖြစ်ကြောက်နေတဲ့သဘောတရားလေးတွေအစဉ်ဆက်ပဲရှိသေးတဲ့အခါကာလကြတော့လည်းပဲဘဝအောင်ကယုံနာအစဉ်လေးကြောက်သွားတော့ဘဝအပြင်မှာယုံနာအစဉ်လေးအပြစ်သွားပြီးတော့ဖြစ်ဖြစ်ဖြစ်တာပဲဟိုမှာ

အတ္တအသက်အသက်ရှင်နေတဲ့အကောင်လေးကဒီလိုဖြစ်နေတယ်လို့ယူဆတာပဲသဒ္ဒရာဒိဋ္ဌိအဲဒီသဒ္ဒရာဒိဋ္ဌိကျိတဲ့ပုဂ္ဂိုလ်ကဒီသဒ္ဒရာဒိဋ္ဌိကမှန်တယ်ဒီမြဟာရကြီးအကုန်လုံးမှားတယ်ဣဒမေဝသစ္စာမောဟမေညာဣဒမေဝဤငါဤယူသည်သာလင်သစ္စာမိုင်အညာငါဤယူမှာတပါတော့ယူဝါဒဟူသည်များဒီမောဟအကြီးကြီးအလကအမှားကြီးသာသည်လို့ပြောတာ တင်ညာတွေအကုန်လုံးမှားကြည့်တယ်ပဲဆိုပြီးတော့ပြောတယ်တဲ့လားသဗ္ဗတယူရှိတဲ့ပုဂ္ဂိုလ်ဥစ္စေရာယူရှိတဲ့ပုဂ္ဂိုလ်ကလည်းဥစ္စေရာသေပြီးရင်ဘာမှမရှိတော့ဘူးမသေးခင်အတွင်းရှိတာပဲသေပြီးရင်လူသေပြီးဘာမှမရှိတော့ဘူးသူတို့ကောင်းမှုတွေပြုလို့ ဘဝသည်ကောင်းစားချမ်းသာတယ်ဆိုတာလည်းဒါမဟုတ်ဘူးအကုသိုလ်တွေကြောင့်မရဲတော့သိက္ခာနဲ့ပြိတာတော့ဖြစ်တယ်ဆိုတာလည်းဒါမဟုတ်ဘူးသေပြီးရင်ဘာမှမရှိတော့ဘူးဒီလိုယူဆတာကိုသိတာကသေပြီးတာနဲ့အကုန်လုံးကုန်ရောပဲလို့ဘာကြားနေတယ်သေပြီးရင်အလောင်းကောင်းကြီးရှိပြီလောင်းကောင်းကြီးမိကျွလိုက်ရင်ပြာဖြစ်ပြာကျမ်းသာပဲဘာမှမရှိတော့ဘူးဆိုတာဒီလိုယူဆတာအဲ့ဒါကဥစ္စေတာတွေရှိတယ် ဥဇောတိသမားကလည်းသူယူတာမှန်တာပဲသိကြတယ်အကုန်လုံးမှားနေတာပဲလို့ယူဆတယ်ဘုရားလာမှာရုပ်ရင်းလာပြီးတော့ယူတယ်ရုပ်ဝါဒတွေကတော့ဥစ္စရာတိကြီးဒီဘက်ကများတာပါပဲသူဥစ္စရာတိကြီးတွေကအဲဒီပြင်ဟာတွေကုသိုလ်ရေးတွေပါလေအကုန်လုံးသူကပယ်ချတာပဲသူတို့သူတို့လည်းယူမကြည့်ဘူးသူများလုပ်နေတာတွေလည်းသူတို့အထင်မြင်သေးတယ်အထင်မြင်သေးတဲ့စိတ်နဲ့သူတို့ကကြည့်တယ်ဒီလူတွေဟာ

သတ္တဝါတွေကအလိုမျိုးမျိုးအကြိုက်မျိုးမျိုးရှိပြီးတော့နေတော့ကိုကြိုက်တဲ့ဥစ္စာစဉ်းစားယူဆပြီးတော့ကိုကြိုက်တဲ့အတိုင်းဒါလည်းပြောကြဟောကြတာတဲ့ပြီးတော့ကိုတဦးနဲ့တဦးနဲ့ဝါဒတွေမတူဘူးပြီးတော့အကျင့်သီလကလည်းပဲကိုကြိုက်ရာကိုကြိုက်ရာအတိုင်းသီလတွေပြည့်ညတ်ထားတော့အကျင့်သီလတွေလည်းတဦးနဲ့တဦးနဲ့မတူဘူးပေါ့အကျင့်တွေလည်းတစ်မျိုးစီဖြစ်တယ် အယူဆလည်းတစ်မျိုးစီဖြစ်အပြီးအဆုံးသကလည်းပဲတစ်မျိုးစီဖြစ်နေတာဘောလို့ဆိုတာပြောအကောင်းမြင်ပုံမှာအပြီးအဆုံးသတာတချို့ကသေပြီးဘာမှမရှိဘူးဆိုတော့အဲ့ဒီမှာအပြီးအဆုံးသတာအဲဒါအပြီးအဆုံးသတွေကလည်းပဲလွဲကျင်တယ်လွဲတယ်လွဲကျင်တယ်လွဲပြီးတော့အဲ့ဒါကဘုရားဘာသာနဲ့ဘုရားဘာသာရဲ့ပြင်ဘက်ကဘာသာနဲ့နှိုင်းချင်းချက်ကို ဗုဒ္ဓဘာသာတွေထဲမှာကိုပဲဒီအကြိုက်တွေလွဲနေလို့တုံးနဲ့တုံးနဲ့မတူတဲ့ယူဝါဒတွေအများကြီးရှိတယ်ဗုဒ္ဓဘာသာတော့ဗုဒ္ဓဘာသာပဲသူလည်းပဲဖျားကိုယ်ွယ်တာပဲဒီပုဂ္ဂိုလ်လည်းဖျားကိုယ်ွယ်တာဟိုပုဂ္ဂိုလ်လည်းဖျားကိုယ်ွယ်တာအတူတူတော့တူတူပဲသူတို့လည်းဖျားဝတရားပဲလို့ဆိုတယ်ဒီပုဂ္ဂိုလ်လည်းဖျားဝတရားပဲလို့ဆိုတယ်ဒါပေမဲ့တူနဲ့တူနဲ့ကမတူကွဲသေရဝါဒ

ဘယ်လိုပဲဟောပြောလို့မကြတာပဲကိုတရားနဲ့ကိုယ်သာဟုတ်တယ်ဆိုပြီးသူများတရားတွေပဲဘယ်လိုလို့မကြတာပဲကိုယ်သာอืมအရေးကြီးတာကတော့ဘုရားဟောတဲ့ဒေသနာတွေနဲ့ကိုက်ညီဖို့ရအရေးကြီးပါတယ်ဘုရားဟောတဲ့ပฏิပဒဒေသနာတော်တွေနဲ့ကိုက်ညီဖို့အရေးကြီးကိုယ်အကိုအားထုတ်လို့ကိုယ်တိုင်တွေ့တာနဲ့သူကဟုတ်ပြီဆိုပြီးတော့အာကိုယ်တိုင်တွေ့တာဟုတ်တာပဲစာရီအပူပါပဲဆိုပြီးစာရီကျမ်းကနေ

ဒါတွေအမှန်နဲ့ကြီးတဲ့လူရှင်လုံးပုံလေးဘုရားဟောတဲ့ဒေသနာနဲ့လည်းကြိုက်ဥမှန်နေရကြမှာကိုတွေ့တာကြီးတဲ့အမှန်ကြီးတဲ့လုံးလုံးမပြေဘူးဘုရားဟောတဲ့ဒေသနာနဲ့ကြိုက်ပြီးတွေ့မှမကြိုက်တာတွေတွေ့လို့ရှိရင်တော့ဒါတွေကပယ်ရနိုင်တယ်ဥစ္စာတွေမဟုတ်တဲ့ဥစ္စာတွေအဲဒါရည်ကြီးပါတယ်ပရိဒါ၄ပါးနဲ့ကာယ ानु ဘသနာပရိပဌာန်ဆိုတာကိုယ်စိတ်အပိုင်းတွေကို

ဒီတိုင်းကြတိုင်းနေလာယူလို့သိနေတာဟုတ်လို့ရှိရင်မြင်ရင်ဒါမှန်တယ်လို့ဆိုတာမှာပဲဒါလိုမဟုတ်ဘဲနဲ့တရားနည်းနဲ့ဆိုလို့ရှိရင်တော့မှန်တယ်လို့မဆိုနိုင်ဘူးအာဝေဒနာတွေဝေဒနာ అను ပသနာကိုယ်ထဲမှာဖြစ်တဲ့ဝေဒနာအကောင်းဆိုးတွေကိုယ်ထဲကဖြစ်တဲ့ကာယကကိုယ်ထဲကခံစားမှုတွေအကောင်းဆိုးတွေရှိတယ်စိတ်ထဲကစိတ်ကူးစဉ်းစားကြသိပြီးတော့အကောင်းဆိုးတွေရှိတယ်

မိမိသာနာမှာတကယ်ဖြစ်ပေါ်တဲ့စိတ်ကလေးတွေလိုက်ရှုလို့ဒီလိုစိတ်ကလေးတွေဖြစ်တိုင်းဖြစ်တိုင်းပြီးနေလို့ရှိရင်ဒါသိတာနုပါဒနာလို့မှန်တယ်လို့ဆိုရမှာဘယ်လိုမဟုတ်ဘဲနဲ့တခြားနည်းနဲ့အမိအမိပညာတွေစိတ်တွေကြောက်ပြီးတော့ရုပ်တွေခွဲပြီးရှုနေရင်ဒါတော့မှန်တယ်လို့မဆိုနိုင်ဘူးဆိုပြီးရမနီအားဖြင့်တော့မှားတယ်လို့မဆိုရပါဘူးပြီးရမနီကတော့ဒီလိုပဲဒီကိုခွဲတာပဲဟာကိုသူကတော့စိတ်ကြိုက်ရှုရမယ်လို့မဟုတ်ဘူးပြီးရမနီကတော့ အဘိဓမ္မာနိကရကုသလဓမ္မအကုသလဓမ္မဗျာဂရဓမ္မစချီတဲ့ကသူဟာကုသိုလ်တရားတစုအကုသိုလ်တရားတစုဗျာဂရတရားတစုခွဲတာကိုခွဲပြီးတော့ကုသိုလ်တရားပဲလို့အားရတော့ဆိုကုသိုလ်တရားကုသိုလ်စိတ်တွေပြီးပြီးအာကာမဝဇ္ဇကုသိုလ်စိတ်တွေရှင်မျိုးပြီးပြီးခွဲပြီးတော့ကြာအဲဒီစိတ်နဲ့ရှင်တွဲပြီးဖြစ်တဲ့ဖာသာဝေဒနာအစိုက်တော့စေတသိက်တရားတွေလည်းခွဲပြီးတော့ကြာဒါတွေကုသိုလ်တရားပဲဒါရူပဝဇ္ဇ ရူပဝဇ္ဇကုသိုလ်တရားတွေဝိတဝိဇာရပိဒုက္ခဧကဂတဇာယံ၅ပါးနဲ့ရှင်တဲ့ဇာစိတ်အဲဒီဇာစိတ်နဲ့ရှင်ပြီးတကလားဖြစ်တဲ့ဖာသဝရဏစိုက်တော်တရားတွေဒါကုသိုလ်တရားပဲဒုတိယဇာတတိယဇာသရုပ်ဇာပစ္စမဇာစိတ်တွေထုတ်ပြီးတော့အဲဒီစိတ်တွေနဲ့ရှင်တဲ့စိတ်စိတ်တွေဟာကုသိုလ်တရားပဲထုတ်

ပြီးတော့ဗျာဂရာတရားတွေဗျာဂရာတရားကတော့အဲဝိဘက်ဗျာဂရာတရားရှိတယ်ကရိယာဗျာဂရာတရားရှိတယ်လည်းဝိဘက်စိတ်တွေကရိယာစိတ်တွေထုတ်ပြအဲဒီစိတ်နဲ့ရှင်တဲ့စိတ်တွေထုတ်ပြတာဗျာဂရာတရားပြီးတော့ယုတ်ဗျာဂရာတရားတွေယုတ်28ခုထုတ်ပြအဲဒါဗျာဂရာတရားပဲဆိုပြီးတော့ဒါကုသလာဓမ္မအကုသလာဓမ္မဗျာဂရာဓမ္မအရာပြုတ်တွေခွဲပြီးသွားတယ်နောက်ပြီးတော့တခါဒုက္ခဝေဒနာသံယုတ်ဓမ္မစသည်ဖြင့်ဒုက္ခဝေဒနာနဲ့ရှင်တဲ့တရား ဒုက္ခဝေဒနာနဲ့ရှင်တဲ့တရားဥပေက္ခဝေဒနာနဲ့ရှင်တဲ့တရားဆိုပြီးတော့ဒီလိုလည်းသုံးမျိုးခွဲပြန်တာပဲအဲဒီလိုကြောက်ပြီးတော့ခွဲတာမနေဘူးလို့ဆိုတာတိတ်ပေါင်းသုံးမှုသုံးမှုအစုတွေသုံးတွဲသုံးတွဲဟာသုံးစုံသုံးမှုသုံးမှုအစုံစုံတွဲထားတာ22ခုရှိတယ်ညခုနှစ်ခုကသူကတရားတရားရှိတယ်ဒုပေါင်းတရားရှိတယ်အဲဒါတွေနဲ့ခွဲပြီးတော့ဟောတာကိုဒါတော့ဒီဥစ္စာကတော့ဖြစ်ခိုက်ရှိရတာတော့မဟုတ်ဘူးသူကတော့ပြုတ်ခွဲတာပဲ အဲဒါပြီးတော့မှနီးနေတော့စိတ်စေတသိက်တွေပြုတ်ခွဲပြီးဆင်းရဲနေလို့ရှင်သာမှားတယ်လို့မဆိုရပါဘူးသုဒ္ဓန်ဤရအားဖြင့်ဆိုရင်တော့ဝိပဿနာကျူတာကတော့ဖြစ်ခိုက်ကျူရမှာဖြစ်ခိုက်ကျူမှာကိလေသာကင်းမှာပြုတ်ခွဲနေုံနဲ့ကိလေသာကမကင်းဘူးစိတ်တွေမှာတကယ်ဖြစ်ခိုက်စိတ်တွေကျူလို့အဲဒီစိတ်ကလေးတွေရဖြစ်ပြက်ကလေးတွေပြီးမှဒီစိတ်ကလေးဟာအိဋ္ဌပါလားဖြစ်ပြီးပြက်သွားလို့ဒုက္ခပါလား သူတော်အတိုင်းသူဖြစ်ပြနေတဲ့အနာတ္တသဘောတရားပါလားအသက်ရှင်နေတဲ့ကောင်လေးတွေမရှိဘူးဆိုတာစိတ်ခိုက်စိတ်ကလေးတွေကိုရှူပြီးတော့မှဒီလိုမှပိုင်းခြားပြီးပြီးနိုင်တယ်စိတ်ခိုက်ရုပ်ကလေးတွေရှူပြီးတော့မှပြီးနိုင်တယ်ပြီးတော့စိတ်ခိုက်စိတ်စိတ်စိတ်ယုံနာတွေကိုဒီတိုင်းဒီတိုင်းရှူပြီးအဖြစ်ပြပြီးနေမှဒီလိုမှအဖြစ်ပြရှူအဖြစ်ပြရှူရှုရလဲဒီလိုလိုလကူပြောကြတယ်ဖြစ်ပြရှိရတာတော့ဟုတ်သားပေါ့ဖြစ်ပြကစရှိလို့ဖြစ်တာမဟုတ်ဘူး

ဒီတိုင်းဒီတိုင်းယုံနာလေးတွေရှုနိုင်လားဘယ်မှယုံယုံနာလေးနှစ်ခုရှိတယ်ဆိုတော့သဘောတရားလေးပိုင်းခြားပြီးတယ်အဲမတိုင်းမတိုင်းယုံနာလေးတွေပြီးလာပြီးတော့မှဒီယုံနာလေးရဲ့အစနဲ့အဆုံးနဲ့ပြီးတာမှအပြည့်အပြည့်ကဒီမှပြီးတာကိုစာစာချင်းအပြည့်အပြည့်အပြည့်အပြည့်အိစ္ဆဒုက္ခဒီလိုလုပ်ရင်ဒါကတော့နာမည်ရှိမှာပေါ့သူကဒီပညာရှိမှာပေါ့ကိုယ်တိုင်ပြီးတာပဲဟုတ်မလဲမပြနိုင်ဘူးဒီဥစ္စာကတော့အဲ့ဒါတချို့ကအဲ့ဒီလိုဟောတော့အဲ့ဒီလိုနဲ့တချို့ကလည်းအပြည့်အပြည့်ရှိတယ်ဆိုပြီးတော့ပြောနေတယ် လူသားနေကြမှာမဟုတ်ပါဘူးလို့ဥစ္စာရှင်းခိုက်ကလေးတွေလိုက်ပြီးတော့ကျူးမှပြည့်ပြည့်ကလေးတွေပြီးရပြည့်ပြည့်ပြီးမှနိစ္စရုပ္ပနာတာတွေပြီးအဲဒီလိုဘုရားဟောတော်မူတဲ့တရားတော်တွေနဲ့တိုက်ဆိုင်ပြီးတော့ကိုင်းညီဖို့ရလိုပါတယ်အဲဒီလိုကိုင်းညီပြီးတော့သွားမှနီးမှလမ်းမှပြစ်ဒါကြောင့်လောကကြီးတစ်ခုလုံးမှာလည်းပဲ ။ညာသူများတွေဆိုတဲ့ပညာရှိတွေဆရာသမားတွေမျိုးမျိုးရှိကြတာတုံးနဲ့တုံးနဲ့မတူဘဲနဲ့လောက်ကွဲနေကြတယ်အများကြီးပဲ။ဘုရားဘာသာထဲမှာလည်းကွဲနေတယ်ရှိတယ်။တရားဝါဒတစ်ခုထဲမှာလည်းကွဲနေတယ်ရှိတာပဲ။မျိုးမျိုးကွဲနေကြတယ်ဒီဥစ္စာတွေဟာအရေးကြီးပါတဲ့နာဒီမှာလာမှာသဘာဝကြွယ်အရေးကြီးပါတဲ့။ဘုညာစဉ်းစားကြည့်အကယ်၍သာဘုန်းကြီးများလည်းဝိပဿနာတရားမဟောခဲ့လို့ရှိရင်လို့ လူဒီမှာလာပြီးအားထုတ်ကြတဲ့ဝိပဿနာတရားအားထုတ်ပြီးတော့ကိုယ်တရားလေးနဲ့ကိုအချိုးစရာဖြစ်နေတဲ့ပုဂ္ဂိုလ်တွေဒါကြာပေါင်းထောင်ပေါင်းများစွာရှိပါတယ်ဒီပုဂ္ဂိုလ်တွေဟာသူတို့ဟိုလိုလိုဒီလိုလိုနဲ့ဖြစ်နေကြမှာပဲလို့ဘယ်နဲ့ရောက်လို့ဘာသာဖြစ်နေကြမှာမသိဘူးလို့စဉ်းစားကြည့်ဟိုဒီဒီရောက်နေမှာတို့စားအဲဟိုဟိုလိုလိုဒီလိုလိုနဲ့ဘာမှအချိုးမကြပဲနဲ့မလိုဖြစ်နေပါအသွေးသွားတွေဒီလိုဖြစ်နေတယ် အခုကိုတရားလေးနဲ့ကိုအချိုးကြအထုတ်ပြီးထားတဲ့ပုဂ္ဂိုလ်တွေဒါလည်းအချိုးကြမှာပေါ့လေပြိုလဲပြီးမှလာအထုတ်ပြီးအချိုးမကြပဲနဲ့လူဝေသွားဖြစ်နေတဲ့ပုဂ္ဂိုလ်လည်းရှိသေးတယ်ဒါကတော့သူကကြီးကြီးဆုံးအာမထုတ်လို့မတတ်နိုင်ဘူးသာဆရာသမားတွေကတော့သူတို့ပြောနေဟုတ်လောက်ပြီဆိုပြီးတော့ယူဆထားတာတော့ကြတော့မဟုတ်တာလည်းသူတူတူလေးရှိတာပဲอืมဒီလိုသင်ကြကြဆရာကြီးလုပ်ပြီးတော့မှဇွေသွားဖြစ်နေတဲ့ပုဂ္ဂိုလ်လည်းရှိတာပဲလို့ဆိုတာကတော့သူတာဝန်မတတ်နိုင်ဘူးလို့ဆိုတာ အချိုးတရားတည်းချေချာပြည့်ပြည့်စုံစုံအားထုတ်ထားလို့ရှိရင်တော့ဒီတရားလေးကသူကမှားစရာမရှိဘူးသူကတော့ဖြစ်တိုင်းဖြစ်တိုင်းလေးတွေလိုက်ကျူရတာကိုမူရာတွေဖြစ်တိုင်းဖြစ်တိုင်းကျူဝေဒနာတွေဖြစ်တိုင်းဖြစ်တိုင်းကျူစိတ်တွေဖြစ်တိုင်းဖြစ်တိုင်းကျူရှင်ရှင်သဘောတရားတွေဖြစ်တိုင်းဖြစ်တိုင်းကျူဘာရှိသေးလဲဘာမရှိဘာပြန်တော့ဒါပဲကျူဒီလေးမျိုးပဲကျူအဲဒီဖြစ်တိုင်းဖြစ်တိုင်းကျူပြီးတော့နေလို့ရှိရင်ဒါပရိဒါဒေသနာတော်နဲ့ညီတာနီးမှလာမှကြာနေတာဒါကြောင့်

မိဝဲရတဲ့ဥပိ္ပခဝေဒနာတွေကိုမိဝဲပြီးအစဉ်တိုင်းတက်သွားလို့သူကယုံနာသင်္ခါရတွေငြိမ်းတဲ့နိဗ္ဗာန်တရားကိုသောတာပတ္တိမညာနဲ့မြင်သွားတယ်သောတာပန်ဖြစ်သွားတော့ဒီတရားတွေပဲဒီဖြစ်ခဲ့ဖြစ်ခဲ့တရားတွေဒီလိုဖြစ်ပြနေတဲ့တရားတွေရှိတာပဲအနိစ္စဒုက္ခအနတ္တတွေကြီးတယ်ပဲဆိုတာညီမလားမအတိုင်းသဘောပေါက်ပြီးတော့သွားတော့မြတ်စွာဘုရား ဟောတော်မူတဲ့တရားနဲ့ဆန့်ကျင်ပဲဖြစ်တဲ့အလုတ်ကသာသနာ့ဘာကဟောပြောနေတဲ့တရားတွေအရင်အကုန်လုံးဟာအမှားကြီးတယ်ပဲဆိုတာသူကိုယ်ပိုင်ညာနဲ့ရှင်းပြီးတော့သဘောကျပြီးတော့ပြီးတော့ပြီးတာဒီပြဿနာကိုမြတ်စွာဘုရားကြောက်တာဆိုတာကြောက်တာသူကတည်းရဲ့မကြောက်ဘူးဘုရားကိုမေးတယ်အလုံးသောသမဏဗေမဏတွေညာသူများတွေညာရှိတွေဟာအကုန်လုံး

တခါတည်းဒီယူသာဟောပြောနေကြတယ်ယူဆနေကြတယ်ဒါကြောင့်မို့ကွဲလွန်နေတယ်ဆိုတဲ့အကြောင်းပြောတော့ဒါသူကချက်အောင်တဲ့ဥစ္စာပါပဲလောကမှာသာသနာ့ဘာဆရာတွေမျိုးမျိုးဗျာကိုကြိုက်တာတွေကိုသင်္ကဟောတာတွေဒါတွေအလွဲကြီးတွေပါပဲလို့သူကချက်အောင်တဲ့ဥစ္စာအဲ့ဒါသူမချက်ဘူးမြတ်စွာဘုရားသူကမေးမေးတော့မြတ်စွာဘုရားဖြေတော့သူသူပြီးတဲ့ဥစ္စာကိုသူပြီးတဲ့အတိုင်းသူရောက်လာတယ်အဲ့ဒါသူလည်းဒီတိုင်းသဘောကျပါတယ်ဆိုတော့ဥစ္စာ

သာဝေဝလုံးလာလေးပြေကုဏသမနာပြေမနာယံဘုံနာတို့ယံသူများတို့သည်ဣစ္ဆန္ဒာနေဒာဣစ္ဆန္ဒာနေဒာပျက်စီးခြင်းကိုလွန်သောပျက်စီးခြင်းကင်းသောဤဆုံးရှိကြပါသလားရှင်ဖေယဝါစင်စစ်ဤဆုံးခြင်းရှိကြပါသလားရှင်ဖေယ

ဆုံးရင်းပြည့်ခြင်းအတိကလွန်မြောက်အစ္ဆန္ဒအတိယန္တအစ္ဆန္ဒဆိုတော့ဆုံးရင်းပြည့်ခြင်းကိုလွန်မြောက်သရာမျိုးလားဆုံးရင်းပြည့်ခြင်းလွန်မြောက်တယ်ဆိုတော့ပြည့်စည်ခြင်းမရှိဘူးမြဲနေတယ်သာဝရမြဲနေတယ်နိဗ္ဗာန်အပြီးဆုံးနိဗ္ဗာန်ပါပဲအဲဒါစင်စစ်စင်စစ်ပြီးဆုံးခြင်းပဲစင်စစ်ပြီးဆုံးခြင်းဆိုလဲဒါပါပဲဧကပြီးဆုံးတာပြီးပြီဆိုပြီးရင်ပြီးတာပေါ့ ပြီးပြီဆိုပြီးတော့ကြမပြီးသေးပဲနေလို့ရှိရင်ဒါစင်စစ်ပြီးဆုံးတာမဟုတ်ဘူးအဲဒါစင်စစ်ပြီးဆုံးတာနိဗ္ဗာန်တရားအဲစင်စစ်ပြီးဆုံးခြင်းရှိပါသလားဆိုစင်စစ်ပြီးဆုံးခြင်းမရှိဘူးတဲ့ယောဂဆင်းရဲကြောင်းဖြစ်တဲ့ယောဂအရှင်နေနဲ့အရှင်တွဲနေနဲ့လည်းပဲမကင်းဘူးတဲ့အရှင်တွဲတွေအာဆင်းရဲကြောင်းတရားတွေကုန်ပါပြီလို့ဆိုပေမဲ့တော့ကြဆင်းရဲကြောင်းတရားတွေပြန်ပေါ်နေကြတယ်သူကအရေးကြီးတယ်သူ

ဝရှိရလို့ရှိရင်အဲဒီရှိရဘဝမှာတဘဝလုံးနဲ့ဆင်းရဲဆင်းရဲတွေခံရမယ်ဒိဋ္ဌိနေရလို့ဆင်းရဲခံရမယ်အိုရလို့ဆင်းရဲခံရမယ်နားလို့ဆင်းရဲခံရမယ်နောက်ဆုံးသိရလို့လည်းဆင်းရဲနဲ့တွေ့ရမယ်မသိခင်တွင်လည်းဆိုရင်ရပူဆွေးရငိုကြွေးရစသည်တွေတွေ့ရမယ်ငရဲဘဝဖြစ်လို့ရှိရင်ငရဲဘဝတဘဝလုံးဆင်းရဲတွေဒါလည်း ပြကြုံခံစားပါမှာတိရစ္ဆာန်တစ်ဘဝဖြစ်လိုက်ရင်နွားဖြစ်ရင်နွားတစ်ဘဝလုံးဒုက္ခပေါ့ကျွဲဖြစ်ရင်ကျွဲတစ်ဘဝလုံးဒုက္ခခွေးဖြစ်ရင်ခွေးတစ်ဘဝလုံးဒုက္ခဝဲဖြစ်ရင်ဝဲတစ်ဘဝလုံးဒုက္ခစသည်ဖြင့်တိရစ္ဆာန်တွေအများကြီးပဲဆရာတွေခံရတယ်လူဖြစ်လို့ရှိရင်လူဘဝနဲ့ဆိုင်ရာဆင်းရဲတွေလူဘဝလည်းပဲဆင်းရဲတွေရှိတာပဲကောင်းတဲ့ပိုင်းတွေကကောင်းနေမယ်ဆင်းရဲတွေအများကြီးပဲဝရဏအတေရဒါတွေကဆင်းရဲတွေဆိုရင်ဘူးဆိုရတယ်ဆင်းရဲတွေ စာရေးတော်ရေးတခြားမိရကြံစီရတာတွေဆင်းရဲတွေကိုယ်ကိုနိုင်တဲ့ပုဂ္ဂိုလ်တွေကမြင်စေကြနှိမ့်စေကြထုတ်ချေကြအဲဒီလိုအားတွေနဲ့တွေ့ရတယ်လည်းဆင်းရဲတွေအများကြီးပါဆင်းရဲတွေနာပြည်လောကရှိတဲ့ပုဂ္ဂိုလ်တွေနဲ့ဒီလောကနဲ့ဆင်းရဲဆင်းရဲရှိတာမြမပြည်လောကလည်းရှိတာပဲအဲဒီတော့ ဘဝနဲ့စပ်ပြီးတော့ဘေးတွေမြင်လို့တဲ့ဘဝနဲ့စပ်ပြာမကြီးမုံဘူးဘယ်ဘဝမှာကောင်းတယ်လို့မကြီးမုံဘူးဘဝဆိုလို့ရှိရင်ဒါပေမဲ့လို့ကိလေသာမကင်းတဲ့ပုဂ္ဂိုလ်တွေကဘဝတွေကြိုက်နေတယ်လို့ဆိုတာလူဘဝဆန်းရသာသာနဲ့ဖြစ်နေရရင်သဘောကျတယ်လူဘဝတွေကောင်းတဲ့နတ်ဘဝတွေဖြစ်ရှင်နေကြတယ်ဇမဘဝတွေဖြစ်ရှင်နေကြတယ်

တချို့ကအာယူပါလေးပုံတော့ပြီးအဲ့ဒီပြီးတဲ့ပုံလေးတွေဒါလေးတွေဟာအကောင်းဆုံးမသေးတော့ဘူးမိုးတော့မနာတော့မသေးတော့ဘူးလို့ဒီလိုထင်ပြီးတော့အဲ့ဒီပုံတော့ရတဲ့တရားတွေနဲ့ရှင်းတတ်ကြတာကိုဇာနေအားထုတ်ပြီးတော့နောက်ဆုံးတစ်နေ့ကျသေတဲ့အခါကျတော့အဲ့ဒီမှာယူပါဘဝအာယူပါဘဝတွေရောက်ဘဝတွေရောက်ဘဝကင်းအောင်လို့ဝမနာမသေးတဲ့တရားရှားရတာပဲကြားရမယ်လို့နေကုန်ဝေကျင်နာချင်းသိချင်းမကင်းတဲ့

ဆရာပြည်ဆုံးပါပြီပြည်ဆုံးပါပြီဆိုပြီးတော့ကြာကြောင်းမိနေဘယ်လေးပါလဲကြာကျင်ကြာနေတာကိုငါတို့ဥစ္စာတွေရှိအဲဒါကြောင့်လောကမှာရှိတဲ့အလုံးစုံသောသမဏဗေမနာယဟသူမြတ်တရားစင်စစ်ပြီးဆုံးခြင်းမရှိကြပါဘူးအဲဆင်းရဲကင်းကြောင်းဆင်းရဲကြောင်းဖြစ်တဲ့ယောဂအရှင်တွေလည်းမကင်းကြပါဘူးမြတ်သောအကျင့်

နေတိုင်းကြားတိုင်းတော့အကြောက်ပါပေါ်တိုင်းပေါ်တိုင်းနေပြီးရှူလိုက်မှားလိုက်ရှူမှပြီးတော့ဖြစ်ပေါ်လာတယ်ပြည့်သွားတယ်အိစ္ဆာပဲဒုက္ခပဲအနတ္တပဲပြီးနေလို့ရှိရင်အဲ့ဒါဓမ္မစရိယကဘုရားဘာကမဲ့ပေါ်တယ်အဲဒီလိုသိနေတာကသမာဓိဋ္ဌိကိုဒီလိုသိအောင်ကူညီပေးနေတဲ့သိညွတ်မှုကြာစီမှုကလေးတွေကသမာသင်္ကပ္ပသမာဓိသမာသင်္ကပ္ပမဲခင်နှစ်ပါး

အဲဒီ၅ပါးသောမဲ့ခင်တရားတွေဖြစ်တဲ့ဖြစ်တဲ့သီလမဲ့ခင်ကလည်းပြည့်စုံနေတာပဲသီလမဲ့ခင်ကပထမပိုင်းကလည်းသောသောကလည်းသင်ကျင်းတယ်သီလဆောက်တည်တာတွေသင်ကျင်းတယ်သီလမဲ့ခင်ကလည်းပါတာနဲ့မဲ့ခင်7ပါးတရားတစ်ခါမှလည်းမဲ့ခင်7ပါးတစ်ခါမှလည်းမဲ့ခင်7ပါးဇမသရိယများသောအကျင့်ကိုရှင်းဒါဘုရားဘာသာမဲ့ပေါ့အဲဒီလိုသင်တိုင်းရှင်းတာနောက်ဆုံးကြလို့ရှိရင်သောတာပတိ မင်းညာရောက်သွားတဲ့အခါအရိယာမဲ့ဓမ္မစရိယာဖြစ်ဖြစ်လာနောက်တရားမီမဲ့နာဂာမီမဲ့အရဟတမရောက်တဲ့အခါမှာအကုန်လုံးပြည့်စုံပြီးတော့သွားတယ်ဒီလိုအကျင့်ကဘုရားသာသနာမှာရှိတာဘုရားပွင့်လာမှာဘုရားမပွင့်သေးခင်ကဘယ်ပုဂ္ဂိုလ်ကြီးတူမှတရားမဟောနိုင်ဘူးမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တဲ့တရားတွေရှုရတယ်မှားရတယ်ဒီလိုရှုလို့ရှင်းရှင်းရင်အဲဆင်းရဲခြင်းနဲ့နိဗ္ဗာန်တွေ့တယ်လို့ဘယ်သူမှမဟောနိုင်ဘူး

စင်စစ်မြတ်သောခြင်းကမြတ်စွာဘုရားဤသာသနာတော်တွင်မှလာရှိတာတဲ့ပြည့်စုံမှမရှိဘူးစင်စစ်အဆုံးနဲ့စင်စစ်ပြီးဆုံးနဲ့ဆိုတာနိဗ္ဗာန်မှာပဲဒါပရိယခုနနိဋ္ဌာဆိုတာလည်းပဲအဘိဓါတာပဲအဆုံးသတ်ရက်ဒီမှာတော့ပရိယောသနာဆုံးတယ်အတူတူပါပဲဆုံးတာနဲ့ရက်တာဆိုတာနိဗ္ဗာန်ပဲအဲ့ဒါကလည်းမြတ်စွာဘုရားသာသနာတော်မှာရှိတာဘာကြောင့်အလုံးသောသမဏဗြဟ္မဏတွေဟာ စင်စစ်ကြီးဆုံးခြင်းမရှိပါသလဲဆိုတော့ရေခေါ်ဒေဝနာမိန်ဒသမဏဗြမနာတနာသင်္ခယဝိမု ക്ത တေဣသန္တနိဋ္ဌာဣသန္တယောဂေခေမိဣသန္တယောမသရိဣသန္တပိယောတာနာတသမနာသဗ္ဗေသမဏဗြမနာဣသန္တနိဋ္ဌာ ဣသန္တယောဂေခင်ဣသန္တပြမဇာတိဣသန္တတယောသနာဒေဝနာမေနနာတို့၏ရှင်သောကြာမင်းရေခောသမနာပြမနာကျင်ညာသူများတို့သည်တနာစဉ်ကြဝိမုဒ္ဒာတနာကုံရာအရိယာမဲ့ဖြင့်လွံ့မြောက်ကြကုန်၏ဝါဒနာကုံရာဖြစ်သောနိဗ္ဗာန်၌လွံ့မြောက်ကြကုန်၏ခြေထိုတနာကုံရာနိဗ္ဗာန်၌လွံ့မြောက်ကြသော ယဟသူများတော်သည်ဣသနာရိဒာစင်စစ်ပြီးဆုံးရင်ရှိကြလေကုန်၏ဣသနာရောကိနေစင်စစ်ယောဂ၏ဂုံညင်းနှင့်ပြည့်စုံကြလေကုန်၏ဣသန္တဗြဟ္မဇာရီစင်စစ်များသောခြင်းရှိကြကုန်ဣသန္တဗြဟ္မသာနာစင်စစ်ပြီးဆုံးရှိကြလေကုန်၏တဏှာပင်ခရတဏှာကုံရအရိယာမဲ့ဖြင့်လွတ်မြောက်သွားမှာတဏှာကုံရဖြစ်တဲ့နိဗ္ဗာန်ကို ရောက်ပြီးလွတ်မြောက်သွားမှာတဏှာကုံရဆိုတာ နိဗ္ဗာန်ကတဏှာကြီးအာယုံမဟုတ်ဘူး။ဒါကြောင့်နိဗ္ဗာန်ကိုတည်မကြိုက်ကြဘူး။ဒုတိယတဏှာကြီးအာယုံမှာကြိုက်။တဏှာကြီးအာယုံမျက်စိရင်မြင်ကောင်းတဲ့အခြင်းလေးတွေခံစားရမယ်။နားရင်ကြားကောင်းတဲ့အသံလေးတွေခံစားရမယ်။နှာခေါင်းဖြင့်နာကောင်းတဲ့အနံကောင်းလေးတွေခံစားရမယ်။လျှာနဲ့အစာကောင်းတဲ့အရသာလေးတွေခံစားရမယ်။ကိုယ်နဲ့တွေးထိပ်ပြီးတော့တွေးထိပ်ရ မျိုးမျိုးတွေပေါ်တယ်သက်ရှိတယ်မဲ့တွေးကြည့်တယ်ခံစားရမယ်စိတ်နဲ့စိတ်ကူးစားကြစီပြီးတော့အမျိုးမျိုးသောအာယုန်တွေခံစားရမယ်ဆိုသဘောကျကြတယ်ဒီဥစ္စာကိုဒါတဏှာကြီးအာယုန်တွေကိုသဘောကျနိဗ္ဗာန်ကြတော့ဒါတွေအကုန်မရှိဘူးမျက်စိနဲ့မြင်ကောင်းတာလည်းမရှိနားနဲ့ကြားကောင်းတာလည်းမရှိနှာခေါင်းနဲ့အနာနာကောင်းတာလည်းမရှိလျှာနဲ့ရတာစားပြီးကောင်းတာလည်းမရှိကိုယ်နဲ့တွေ့ထိကောင်းတာလည်းမရှိဒီကုသနာကြစီပြီးတော့ ယူရတဲ့စိတ်ကူးစဉ်းစားကြသိမှုတွေကိုလည်းမရှိဘူးအကုန်လုံးမရှိပဲဖြစ်တယ်အခုလောကမှာတွေ့နေတဲ့တရားမျိုးတွေဟိုမှာဘာမှမရှိဘူးယုတ်တရားနာတရားတွေအကုန်လုံးကျင်းစိတ်ယုတ်တရားနာတရားတွေမရှိတော့တဏှာနဲ့ပုံပေါ်တွေကတဏှာသမားတွေကမကြိုက်ကြဘူးတဏှာကသူကယုတ်တရားနာတရားတွေသင်္ခါရတရားတွေပဲသူကသဘောကျတယ်လို့ခံစားဖို့ရကြိုက်အခုက သင်္ခါရတရားတွေကဘာမှမရှိတော့သူကမကြိုက်ကြဘူး။ဒါကြောင့်နိဗ္ဗာန်ဟာတဏှာကုံရပဲတဲ့နိဗ္ဗာန်ဟာတဏှာဤအာယုမပြုနိုင်ဘူး။နိဗ္ဗာန်ရောက်လို့ရှိရင်လည်းတဏှာမဖြစ်တော့ဘူးဒီတဏှာငြိမ်းပါတဏှာဤအာယုမဟုတ်ဘူးဒီတရား။အခုတရားထုတ်တဲ့ပုဂ္ဂိုလ်တွေဝိပဿနာရှုတဲ့ယုံနာဖြစ်ဖြစ်တွေမြင်လို့ဝိပဿနာညာသင်လိုက်တဲ့နောက်ဆုံးကြတော့ယုံနာသင်္ခါရငြိမ်းပါတဲ့နေရာရောက်သွား။အဲဒီငြိမ်းပါတဲ့နေရာကို အဲရောက်တဲ့ပုဂ္ဂိုလ်ကလည်းသူကตายရမှမသိဘူးตายရကြမှကောင်းမှမကောင်းပဲယုံနာတခါတိုင်းငြိမ်းနေတာပေါ့ဘေးကပုဂ္ဂိုလ်တွေပြောလို့ရှိရင်ဘာမှမဟုတ်ဘူးလို့အောင်မြင်ရတယ်ဘာမှတည်ပြီးတော့သုံးမကြဘူးလို့အောင်မြင်ရတယ်သူကตายရကြမှမဟုတ်ပဲကိုဒနာကုံရာချင်းအဲဒါအဲဒီဒနာကုံရာရောက်ပြီးတော့တဲ့ဖြစ်ဖြစ်တဲ့ယုံနာတွေလုံးဝချုပ်ငြိမ်းတဲ့လုံးဝစိတ်သုံးပြီးတော့နေတဲ့နိဗ္ဗာန်ရောက်ပြီးတော့လွတ်မြောက်သွားကြတယ် နိဗ္ဗာန်ရောက်ပြီးတဲ့ခါကလာယာဂာတိဟုသောချုပ်ချဲမရှိဘူးဒေါသချုပ်ချဲမရှိဘူးမောဟချုပ်ချဲမရှိဘူးကိလေသာချုပ်ချဲတွေစိတ်ကလေးမှာအကုန်လုံးကင်းပြီးလွတ်မြောက်သွားတယ်သောတာပတိမဲ့ရောက်လို့ရှိရင်သူ့စင်တန်းနဲ့သူလွတ်မြောက်တာပေါ့လေဘယ်လောက်ကြောင်လွတ်မြောက်တော့သက်္ကာရိတိဝိသိကိစ္စဖြစ်နိုင်လောက်အောင်လို့အဲ့ဒါမရှိတော့ဘူးသက်္ကာရိတိပုဂ္ဂိုလ်သားတော်အကောင်တယ်လေးလို့ဆွဲလာမဲ့ကိလေသာစိတ်တွေမဖြစ်တော့ဘူး ဝိသိကိစ္စယုံမှမှုမရှိဘူးအဲတော့ဟိုကျင့်မှန်လေသလားဒီကျင့်မှန်လေသလားလို့ဟိုဆရာကောင်းလို့ဆရာကောင်းလို့တော့အဲဒီဥစ္စာမရှိဘူးမင်းကြီးဟောဖြစ်ဖြစ်တဲ့ဖြစ်တဲ့ယုံနာတွေရှုနေတာလားမှမဲလို့ဒီတိုင်းမဲ့သူကအဲဒီတိုင်းမဲ့သဘောကျတယ်နောက်ပြီးတော့ပယ်လေးပါးကြတော့လောဘဒေါသမောဟအကျဉ်းစားတွေမရှိဘူးသီလပြည့်လောက်မတော်တာတွေလျှောက်ပြီးတော့သူမလုပ်တော့ဘူး အဲဒါတော့လွမြောက်ပြီးတော့သွားပါတယ်အနာဂံကြလို့ရှိရင်ကာမရာဂဗျာပါဒတွေကလုံးဝကင်းပြီးလွမြောက်ပြီးတော့သွားပါတယ်ရဟန္တာကြတော့အကုန်လုံးလွမြောက်ပြီးတော့သွားတယ်အဲဒီတနာကုံရအရဟတမေဖြင့်နာဒနာကုံရအရိယာမေဖြင့်တဏှာဖြင့်ဒနာကုံရနိဗ္ဗာန်ရောက်ပြီးတော့ဇာကရောဒမောဟကိလေသာအချုပ်ချယ်မှလွမြောက်သွားတဲ့ပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်တွေဟာဖြင့် အစ္ဆန္ဒနေတာစင်စစ်ပြီးဆုံးရင်းရှိတာပဲတဲ့စင်စစ်ပြီးဆုံးတဲ့နိဗ္ဗာန်ရောက်ကြတာပဲတဲ့လားစင်စစ်ယောဂကုန်တယ်ဆင်းရဲကြောင်းတရားတွေအရှင်တွဲမရှိတော့ဘူးတဲ့အဲဆင်းရဲကြောင်းတရားတွေအရှင်တွဲသောတာပန်တို့ဘာလို့ရှိနေသလောက်ရှိသေးတာပေါ့လေဒါပဲမဲ့လို့သူလည်းကုန်တာတော့ကုန်ပါပဲအပယ်လေးပါးနဲ့ဆိုတော့ဆင်းရဲတွေမရှိဘူးပေါ့ဒီလိုသူကလည်းမရှိပါဘူးဘုံတော်ဘွားတဲ့ပုံလုံးကြီးဖြစ်မဲ့ဆင်းရဲတွေမရှိဘူးဒီလိုငြိမ့်တော့ပါတယ် အနာဂါမဆိုရင်ကာမရာကာမဘဝနဲ့စပြီးဖြစ်မဲ့ဆင်းရဲတွေသူမရှိတော့ဘူးနှစ်ဘဝတဘဝတည်းပိုပြီးဖြစ်မဲ့တဘဝဆိုယူပဘဝအယူပဘဝအဲဒီတဘဝတည်းပိုဖြစ်မဲ့ဆင်းရဲတွေသူမှမရှိဘူးသူငြိမ်းတော့ရှိပါတယ်ညာနာမှာတော့အကုန်လုံးဘဝတွေနဲ့စပြီးဘာမှဖြစ်တော့အကုန်လုံးငြိမ်းပါတယ်ဒါကြောင့်ဆင်းရဲကြောင်းအရှင်တွေလည်းပဲသူလုံးလုံးကင်းသွားပြီတဲ့မြတ်သောအကျင့်နဲ့လည်းစင်စစ်မြတ်သောအကျင့်ပြည့်စုံသွားပြီတဲ့ အပြီးဆုံးလည်းပဲစင်စစ်အပြီးဆုံးလည်းရောက်သွားပြီတဲ့ဒါကြောင့်အဲဒီပုဂ္ဂိုလ်တွေကသစ္စာနာဋိဋ္ဌဖြစ်တယ်ဒီရင်ပုဂ္ဂိုလ်တွေကတဏှာသင်္ခရတဏှာကုံရာအရိယာမဲ့ကိုမတွေ့ဘူးတဏှာကုံရာနိဗ္ဗာန်မတွေ့သေးတဲ့ပုဂ္ဂိုလ်တွေကသစ္စာနာဋိဋ္ဌမရှိဘူးတဲ့ဒါတော့အလုံးသောသမဏဗြဟ္မဏတွေရဲ့အစ္ဆဒနိဋ္ဌစင်စစ်

။ဤသာနာနေတာမဖြစ်လို့ရှိရင်ဘဝတွေလည်းကုန်နောက်ဘဝတွေလည်းကုန်လုံးမဖြစ်တော့ပါဘူး။အဲစင်စစ်ယောဂကုံတာတွေလည်းမဖြစ်တော့ဘူးစင်စစ်မြတ်သောအကျင့်တွေလည်းမပြည့်စုံတော့ဘူးစင်စစ်အပြည့်ဆုံးလည်းမရောက်တော့ဘူး။အဲဒီလိုကွဲနေပါတယ်။ညသောဗျာဟောဒါလည်းပဲသူသဘောကျတော်မူတာ။ဒါလည်းကြားမရသူသဘောကျ။အဲသူကိုယ်တိုင်ကတဏှာကုံရာနိဗ္ဗာန်ကိုမြင်ပြီးတော့ ကိလေသာကလွတ်တံမများလွတ်မြောက်ပြီးသွားတဲ့အခါမှာတရားသာသနာကအပြင်ဘက်ကပုဂ္ဂိုလ်တွေဟာသမဏဗြဟ္မဏတွေဟာကျင့်သုံးနေတာတွေဟာဒီတိအောင်မရောက်ကြကြဘူးဆိုတာသူပြီးလို့လားကိုမေးပါတယ်မေးကုန်မေးပါမေးပြီးတော့သူကဣဇာခောဗန္တိရောဂောဣဇာခန္ဓောဣဇာ

သေတဝါလေးနဲ့ပြုပြင်လိုက်လို့ရှိရင်နေကောင်းတိုင်ကောင်းဖြစ်သွားပြန်လုံးလုံးလည်းကြောက်တာမဟုတ်ဘူးအဲဒီလိုဟာကိုယောဂခေါ်တယ်မူလယောဂတဲ့ရေရာရေရာသွက်ကနေယောဂပေါ့မတ္တနာလို့လည်းခေါ်တယ်ရက်ဆောင်တာလို့လည်းခေါ်တယ်အဲဒီဧဇာဆိုတဲ့တဏှာဧဇာဆိုလှုပ်ရှားတတ်လှုပ်ရှားတတ်တရားမင်းကသူတဏှာကိုလှုပ်ရှားတဲ့အနေနဲ့သူကမြင်လို့ဧဇာလို့ခေါ်တာ ကိုယ်မြင်နဲ့ကိုပြောတာအခုလူတွေမြင်တော့တဏှာလှုပ်ရှားတယ်မြင်မြင်မှမြင်တယ်တဏှာဆိုတော့သူကလှုပ်ရှားတဲ့သဘောတော့ရှိတယ်မငြိမ့်တဲ့ခုသူဟိုဟာလေးလူချင်းရတယ်ဒီဟာလေးလူချင်းရတယ်နဲ့ဟိုလှမ်းလိုက်ပြီးလှမ်းလိုက်နဲ့သူငြိမ့်ကုန်မငြိမ့်ဘူးဒါကြတဲ့လွန့်လက်နေတယ်လို့ပဲသူကအကောင်းနေသူကကြိုက်တယ်ဟိုအာယုံဒီအာယုံလေးတွေသူမျှောနေတယ်ဝါယုံဒီအာယုံလေးတွေရကျင်နေတယ်သုံးဆောင်နေတယ်ခံစားကျင်နေတယ် ကောင်းစားခြင်းနေတာပဲအများအားလူကတခါတည်းဟိုတဲ့အညွန်လေးတလူလူတက်နေသလိုပဲလူကတခါတည်းမျောနေတာတောင်းတာအဲဒါကြောင့်အဲ့ဒီဧဇာအဲ့ဒီတဏှာဧဇာပဲလှုပ်ရှားတတ်တဲ့တရားလေးလှုပ်လေးလှုပ်တရားလေးပေါ့လှုပ်ရှားနေတဲ့တရားလေးတဏှာပါပဲသာလောင်တောင်းတာနေတဲ့တရားလေးသူဟာယောဂပဲတဲ့မပြေမပြောင်းနိုင်တဲ့ယောဂနဲ့သူရဲ့အာ ခုနကပြောနေတဲ့ယောဂဟာသင်တော်တဲ့ဆေးလေးဝါးလေးနဲ့စားလိုက်တော့သူသက်သာတော့ရတော့ပေါ့လေဘလုံးလုံးတော့မပြောက်ဘူးတော့ကြပြန်သူထကြတာအာလီနာပဲဖြစ်ဖြစ်မျက်စိနာပဲဖြစ်ဖြစ်သွားနာပဲဖြစ်ဘာပဲဖြစ်ပေါ်လေဒီအဲဒီတော့ယောဂဝေဒနာလေးတွေကတ်နေရှိတတ်ပါတယ်သင်တော်တဲ့သေးလေးနဲ့သုံးဆောင်မှုပဲလဲတဲ့အခါနေသာထိုင်တာရှိသွားကြောက်ပလားဆိုပဲကြောက်လိုက်ရင်တော့ကြာကြာတစ်ခါထရတာပြန်မျိုးစား သာလာယံသိတော်တဲ့စေရီနဲ့ပြုပြင်လိုက်သူသက်သာသွားကြမှာဒီလိုပဲအဲ့ဒါလိုပဲဒီတဏှာကသူဟာသူကြိုက်တတ်တဲ့အစာလေးကျူးလိုက်တော့သူဟာနေရာကျသွားတယ်လို့ရှိတယ်သူကအင်းပြင်းကြီးသွားတယ်လို့ပဲအဲဟုတ်လိမ့်မယ်တော့ကြကြသူတစ်ခါလူချင်းများပြီသူကလူပြင်းသူကြိုက်တဲ့အစာလေးကျူးလိုက်ယူပါရုံအစာလေးဟာကျင်းကျင်စရာလေးတွေနဲ့သူကျူးလိုက် အာရသွားကျေနပ်သွားပြီးရောလာဆိုဘယ်ဟုတ်ရင်ကတော့ကြာကြာသူတမျိုးကြည့်ရင်များနေတခါမြင်ပြီးနောက်တစ်ခါလည်းမြင်နေတာပဲသူကြိုက်တဲ့အာယုံလေးတွေကတခါမြင်ပြီးရင်စတော့အာရလောက်သလားအောက်မိတာကိုတခါလောက်မြင်ပြီးရင်ချင်းဒါလေးတခါလောက်တော့ကြည့်ကြည့်သနော်တခါလောက်ကြည့်ကြည့်နေဆိုတော့တခါလောက်ကြည့်ပြီးတော့ကြတော့အာရလာဘယ်ဟုတ်လိမ့်တော့နောက်တစ်ခါလည်းသူကြည့်ကြည့်နေနောက်တစ်ခါလည်းကြည့်နေတာဘယ်တော့မှသူမငြိမ့်ဘူး သို့သူနာကကြားရတယ်ဒီတိုင်းပဲနှာခေါင်းကအနန္နာတယ်ဒီတိုင်းပဲလျှာရတာစားရတယ်တွေ့ထိရတာတွေဒီလိုပါပဲသူစားအစမရသေးခင်တော့တစ်ခါလောက်ဆိုရင်ပြီးမလို့အောက်နေတယ်သူသူကျွေးလိုက်သူကြိုက်တာလေးရတာလေးရှားပြီးကျွေးလိုက်ကျွေးပြီးမှသူကသာပြီးတော့ခက်တာအဲဒီမှသူကတကယ်သဘောကျလာတာတိုးလာတာသူစားတော့ခက်တာပဲသူအဲဒါကြောင့်အမြဲတမ်းမပြောင်းနိုင်တဲ့ယောဂနဲ့တူပါလေဗျာတဲ့ ဒေချာစဉ်းစားကြည့်ဒေချာဟုတ်တာပဲသူစားတယ်ဒီတနာတော့သူကမကြောက်နိုင်ဘူးသူတခါလဲသူ့ကိုသူကြိုက်တဲ့အစာကျွေးလို့ကိုမပြီးနိုင်ဘူးသူ့ကိုစိတ်ကူးလို့ကိုမရနိုင်ဘူးသူတော့ခဲတဲ့ဥစ္စာပဲအဲဒီအရိယာမဲနဲ့ကုမှပဲဖြစ်တယ်အရိယာမဲတရားနဲ့ပွားများလိုက်လို့သောတာပတိမညာရောက်လို့ရှိရင်ပယ်လေးပါးကြာလောက်တဲ့ဉာဏ်နဲ့တခါငြိမ့်တယ်အနာဂါမိမဲရောက်လို့ရှိရင်ကာမရာဂတွေ ကာမအာယုန်တွေသာတဲ့တဏှာငြိမ့်နေအဲ့ဒီရောက်တော့ရင်သရောကိုမြတ်ကြပါပြီအရာတမဲ့ရောက်လို့ရှိရင်တော့တမဲ့တောင်းတမှုတဏှာတွေအကုန်လုံးငြိမ့်သွားတယ်အဲ့ဒီကြောင့်မအေးမှဒီမှဆိုယောဂအင်းငင်းစင်မှာအခုလူတွေကဘာမှတရားမထုတ်ရသေးတဲ့ပုဂ္ဂိုလ်တွေယောဂကတခါတည်းဘာမှကိုမกินသေးဘူးနည်းနည်းအားထုတ်တဲ့ပုဂ္ဂိုလ်နည်းနည်းတော့กินတာပေါ့လေဒါပေမဲ့လည်းမပြောက်သေးဘူးကွာသောတာပတိမဲ့လောက်ရောက်ုံနဲ့လည်းမပြောက်သေးဘူးသဒ္ဓါမိမဲ့ရောက်ုံနဲ့လည်းမပြောက်သေးဘူးနာမိမဲ့ရောက်ုံနဲ့လည်းမပြောက်သေးဘူး အရာတမဲ့ရောက်မှသူကကောင်းကောင်းပြောက်မှာဒါကြောင့်မို့ဗာနေညာစာပြအေးသာလှူကြတာတော်တနာသည်ရောဘောယောဂပါပဲဆရာတဲ့မြေရာဆွဲကနေယောဂကြီးပါဆရာတဲ့ဘာလို့လဲဆိုတော့တရားမင်းကသူနတ်အာယုံကောင်းကူနေသူဒီလိုခံစားကြည့်တာကိုဘယ်လိုခံစားတော့မှသူအာရပြင်းကြီးတယ်လို့မရှိဘူးသူနတ်အာယုံကောင်းကူနေနဲ့ဟုတ်လူတွေထင်တာကတော့ ကိုယ်သိမပြည့်စုံလို့ပဲတော်တော်ပြည့်ပြည့်စုံစုံခံစားလိုက်ရင်တော်တော်လေးနေရာနေရာရှိသွားမယ်အောင်မရတယ်ပဲဟုတ်မလဲဆိုတာအာယုန်နဲ့မြန်မာရှိလို့မြန်မာပြည့်စုံလို့မြန်မာခံစားလေးလေးသူသူကတည်းကမြန်မာအားကောင်းနေနေပဲမပြောင်းနိုင်ဘူးအဲဒါကြောင့်သူကอืมတောင်းတတာတဲ့လှုပ်ရှားနေတဲ့ဒနာလေးဟာရှိနေယောဂပါပဲဗျာမပြောင်းနိုင်တဲ့ယောဂပါပဲမြစ်ပြတ်မပြောင်းနိုင်တဲ့အများအားဆွဲကနေတဲ့ယောဂပါပဲမတ္တနာပါပဲ ကြောက်တယ်မနာသဘာဝကြတယ်ဒါမြတ်သူကိုယ်တို့နဲ့ကြောက်နေတာဒီဥစ္စာသူကိုယ်တို့နဲ့ကြောက်တယ်မနာသဘာဝကြဣဇာရောကိုဣဇာကံတော်ဣဇာလှကြရတော်ရနာတိကံတော်အဖူးလုံးနာကြီးပါဗျာအနစိမ့်အနစိမ့်တွေကိုကန္နာလို့ခေါ်တယ်အဲဒုစုနာပဲဖြစ်ဘာနာပဲဖြစ်ပေါ်လေမူးညွနာတော့ဘာတော့ဘာပဲဖြစ်ဒီအဖူးလုံးပေါက်တဲ့အနစိမ့်တွေဟို အနာသုတ်တို့ဘာလို့ရှိတာပေါ့ကျော်ကျော်လုံးနာသုတ်ကျော်လုံးပုတ်ဆိုတော့ကြောက်ကြကြီးတွေဒါတွေမျိုးရှိပါတယ်အကျိုးကင်းလာတယ်ပေးရတယ်သုံးစားအဖူးလုံးပေါက်တဲ့အနာတွေပြီးထည့်ပြီးတော့အကျိုးလည်းလောလောကူကူနဲ့ကြောက်သွားတယ်အကျိုးသေးတော့မလဲရပါဘူးသူကကြီးလေးပါလေပေါက်ပြီးကြောက်သွားတာအကျိုးကသေးလေးပါလေနည်းနည်းကြောက်တာအကျိုးကမပြောက်ဘူးသေးတယ်ဒီလောက်တဲ့နာလည်းရှိတယ်အကျိုးလည်းပဲအကြီးကျယ်ပွားလာတယ်ကင်ဆာယောဂါတို့ဘာလို့ဆိုသူဥစ္စာတူတူပွားဥစ္စာခန္ဓာအိုင်းမှာဆိုသူက

ဒီတနာဖြစ်နေတာအပြင်ဟုတ်တယ်သူကဒါနဲ့လည်းတူတာပဲအမှန်တရားနာကျင်ကြိုက်သေးပြီးတော့နေတယ်အနာကြီးပေါက်နေတယ်လေတူတာပဲဒုက္ခတွေရောက်တယ်ကူတာဒီတနာနှုတ်ပြနိုင်ရင်တော်နေရကြတယ်ဧဇာတန်လောင်းဧဇာသုတ်ကြရသောတနာသည်တန်လောင်းစုဝင်နေသောမြားကြောင့်နဲ့တူပါလိမ့်ဗျာအသားထဲမှာညောင်လေးပါလေသူ့ ညောင်စုတယ်တခါတခါလဲနေပါနဲ့ဒီသူရတဲ့ဥစ္စာလေးပါလေသွားပြီးတိုင်ကြီးယူမှုတွေလက်ထဲမှာညောင်းနေတယ်သူ့ပါလက်ထဲသူ့တာလည်းရှိတယ်ကြော်တဲ့သူ့တာလည်းရှိတယ်ကိုယ်တဲ့သူ့တာလည်းရှိတယ်အဲဒီတည်းမှာတခါနင်းနေနေနဲ့နားနေတာသူကထုတ်ရပြရလဲခက်ပါပြီနဲ့သားတဲ့အလေကောင်ရောက်နေကိုသားဆိုတော့လေရဲစစ်စစ်ကလည်းခွဲပြီးတော့လည်းမထုတ်ဝန်းနားနေတာဘူးထုတ်ရပြရသိခက်နေတာသူက အဲ့ဒါဆရာဝန်နဲ့ပါနဲ့ဆိုရင်တော့ရပါတယ်ဆရာဝန်ကတော့သူကသူ့ကိုယ်မူပဲဟာကိုသူကခွဲတယ်သူကပျောက်သွားကိုယ့်ဟာကိုယ်တော့မခွဲဘူးသူကမခွဲဘူးတော့ပြင်းပြင်းပြင်းပြင်းနဲ့ခါမြော်လို့ဆိုအဲဆရာဝန်နဲ့ပါနဲ့ကုမနေရာကြတော့အဲ့ဒါအဲ့ဒီတဏှာကတော့အဲ့ဒီလိုပဲကိုယ်ထဲမှာတခါလည်းမြင်းမြင်းနဲ့နားရတယ်လို့ပဲတဲ့သူကဟိုဟာလေးတောင်းတာလေဒီဟာလေးတောင်းတာလေဟိုဟာလေးလိုချင်တဲ့ဟိုဟာခံစားခြင်းဒီဟာခံစားခြင်းတဲ့သူ ညိုးညက်ညက်ညက်တွေသူဖြစ်နေတာအခါခက်တယ်။อืมဒါကကိုပြဘူးသားတွေနဲ့ကြိုက်ကြည့်ရင်အကုန်လုံးကြိုက်ပါတယ်သူသာတစ်ခါတစ်ခါကြသည်တနာတွေလုံလုံကဲကဲဖြစ်နေတဲ့အခါကျအိမ်မပြောအောင်ဝင်မယ်လို့တစ်ခါလဲတောင်းကြမှုတောင်းတာမှုတွေဖြစ်နေတာကိုတော့သိုးရဥစားပဲသူရောအဲဒါကြောင့်ညောင်စုနေတာလည်းတူပါလေဗျာအဲဒီအဲဒီညောင်ပါကို မြတ်စွာဘုရားတရားနာပြီးတော့တက်တာတာနဲ့တက်တာသွားပြီးတော့ဆိုလိုတာပေါ့လေသူကသူကဘယ်နဲ့တက်တာသွားပြီလို့ဆိုလိုပါတယ်သူဟာချင်းရေသာသနာ့ဘာမှာဒီပြဒနာတွေသူမေးတဲ့သူမေးကျင်တဲ့မေးခွန်းပြဒနာတွေမေးဖို့ရခွင့်တောင်မရခဲ့ပါဘူးဗျာတဲ့ခုဒီပြဒနာတွေနဲ့ဆိုဆရာမေးလို့လည်းပြီးတော့မြေယူမသားများတွေကင်းသွားပါပြီဆိုတဲ့အကြောင်းပြောတော့ မြတ်စွာဘုရားနင်ဘယ်လိုများမေးဘူးသေးတယ်လဲဘယ်ပုဂ္ဂိုလ်တွေပဲပုဂ္ဂိုလ်တွေပဲလို့မေးဘူးသေးတယ်လဲလို့မြတ်စွာဘုရားမေးတော့သူကပြန်လျှောက်တဲ့သောနာဘတော်ကယသိယဟန်နေသူသွားပြီးစိကခဲ့တယ်တော်ကြောင်းတော်ကြောင်းနေလည်းနေတော့ယသိယဟန်နေပြီးပုဂ္ဂိုလ်တွေချင်းရင်ကောင်းကောင်းမြင်ပေါရောက်နေတာပဲတရားတွေကောင်းကောင်းပြည့်စုံနေတာပဲလို့သူယုံကြည်ပြီးတော့နတ်ကလည်းကိုယ်တရားမရှိသေးတော့ဒီလိုပဲသင်ရတာပဲသူကလူကပြောနေတော့ လူတွေအခုဟိုဆရာတွေဆရာတွေဟိုလုံးလုံးဟိုလုံးလုံးလောက်တာတော့အံဝါစရာတဲမရှိဘူးလို့လားတရားမင်းကိုရောင်းဝါးပါနဲ့သွားပြီးတော့တော်တဲ့တောင်ထဲမှာပြည့်နေတဲ့ရေသေးတွေပါလိသွားပြီးတော့ဒီမှာဖေးတာကိုပဲတဲ့တော့သွားတော့ပြီးတော့သွားမေးတော့ဟိုကမပြင်းနိုင်ကြပါဘူးတဲ့သူမေးတဲ့ဥစ္စာတွေမပြင်းနိုင်တဲ့ပြင်ပြန်ပြီးတော့မေးသေးတယ်ဆရာကြီးကပဲကတော့ဟာကျွန်တော်ကနာကြားမင်းပဲအင်းကြားမင်း တွေ့မတွေ့ဘူးကြာမဲတွေ့ရတော့ဝန်သားစေအကောက်ကြာမဲနေပါအောင်ဆိုတော့ကြာမဲကြာမဲဆိုတာဘာကြောင့်ဖြစ်ရလဲပြောသားမအောင်ဆိုတော့ကြာမဲဖြစ်ခဲ့တာဒီသူပြပြောရဆိုတော့သူကပြဟောရဆိုတော့သူကကြာမဲဖြစ်ခဲ့တာသူရှင်းတော့ကလူပြည်လောကမှာမသလဆိုတဲ့ကြမှာမကဆိုတဲ့လူဖြစ်ခဲ့တယ်အဲမကဆိုတဲ့လူဖြစ်ခဲ့တော့အဲဒီမှာသူစိတ်ကူးတဲ့လူတော်တော်ကြီးကျင်းလာတဲ့ခါကျတော့ ဒီလမ်းတွေပါလေပြင်လို့ရှိရင်ဖြစ်နေလူတွေဟာလမ်းဘာသာရာတွေကြိုက်တယ်လမ်းတွေပါလေပြင်လို့ရှိရင်လူတွေချမ်းချမ်းသာသာကြီးမှာပဲသွားလာချမ်းသာမယ်ပြီးတော့လူတွေချမ်းသာအောင်လို့ငါတတ်နိုင်တယ်လုံးမပဲဆိုပြီးတော့လမ်းတွေအမိုက်လဲလမ်းတွေပြင်းအဲ့ဒါတွေလို့တော့ယောက်ကလို့အဲသူလောက်ပြီးတော့နေတော့သိရင်ပုံကိုယ်တွေကလည်းခင်ဗျားဘာလို့တော့အာဒီလိုပဲကွာယူဆိုတော့ငါ ကုသိုလ်တရားတွေကောင်းတဲ့တရားတွေငါလုပ်နေတယ်လူတွေအများကြိုက်တယ်ကွာဒါလူတွေအများကောင်းစားအောင်လို့ငါလုပ်ဒီရင်လူတွေကလည်းသဘောကျပြီးတော့လုပ်ကြတာ30နဲ့300ရတယ်ဆိုတော့သူ့ဖို့တယ်အဲဒီကလမ်းပညာတဲ့တရားပညာတဲ့နောက်ဆုံးအဲဒီတွေဘာတွေတရားပုဂ္ဂိုလ်ဓမ္မယုံဇာကြီးဆောက်တယ်အဲဒါတွေလုပ်တာကိုကုသိုလ်ပေါ့ဝေဒနာသားနဲ့ရှင်ရှင်နဲ့လုပ်တာအဲဒါဒီထဲမှာပါသေးတဲ့ကုသိုလ် ရွာသူကြီးလုပ်တဲ့ပုဂ္ဂိုလ်ကသဘောမကျလို့မင်းကိုသွားပြီးတော့တိုင်းတာကိုဘီရင်သွားတိုင်းတယ်ဟိုမှာသူတို့ရွာမှာတော့ကျွန်တော်မျိုးတို့ရွာမှာတော့သဘုံကြီးတော့ပေါ်နေတယ်လူတွေလူတွေသဘုံကြီးထမလို့ပေါ်နေလူတွေအဆူအုံနေတယ်ဘယ်လောက်များတော့ဟာဘယ်လောက်တော့ဟာဘယ်လောက်ဆိုလို့ရှိရင်ဖမ်းငယ်ပေါ့ဟိုကပြောသူဖမ်းပြီးတော့သွားဖမ်းပါတော့ကမင်းက စစ်စေးမနေပါဘူးသူစားဟောသူပြောအပြစ်တစ်ဖက်ပြောနေတယ်လို့ခါတယ်ဟိုရှိတော့မင်းတွေတော်တော်နေရာမကြတာပဲသူစားတစ်ဖက်သားပြောနေတယ်ခါတယ်သူကဆင်းနေနေခိုက်လို့သာဟိုသူစားဆင်းနေနေခိုက်တော့ကမေတ္တာပို့နေကြပြီသူဘာမှအကုသိုလ်မရှိဘူးအပြစ်မရှိဘူးဒါမေတ္တာသာပို့ကြပါပဲရှိဆိုအဲဒါဆင်းနေနေခိုက်တော့ဆင်းကမနေဘူးဆင်းကမနေတော့အဲဒီရွာသူကြီးလုပ်တဲ့လူကပြောသေးတယ် ဒီထဲမှာခေါင်းဆောင်လူကြီးတယောက်ကသူကပညာတတ်တယ်သူဆင်းတယ်မနည်းအောင်လို့သူလုံနေတယ်သူသူကလောက်ထားလို့ဒီလိုဖြစ်နေပါလေပြောတော့မှခေါ်ပြီးတော့မေးတာကိုဟေးမင်းကခေါ်ပြီးဟေးမင်းပညာတွေတတ်တယ်ဆိုတာကိုဆင်းကြီးမနည်းအောင်မပဲနိုင်လို့ကျွန်တော်မျိုးတို့ဘာမှမလုပ်ဘူးဒါပဲကျွန်တော်မေတ္တာပို့နေလားတို့လည်းအပြည့်မရှိဘူးကွာဘယင်မင်းများလည်းပဲသူအပြည့်မပြည့်မှားကြနဲ့ဟိုရွာသူကြီးလည်းပြည့်မပြည့်မှားကြနဲ့ အလုံးချမ်းသာကြပါစေမေတ္တာသာပို့ပွားဆင်ကြီးနဲ့မေတ္တာပို့ဒါပြောတာပဲဒီဘောင်မင်းတို့ကဘာလို့ကြတာတော့သူပြောတော့မင်းတို့သဘုံထားမလို့ဆိုပါဘောမဟုတ်ပါဘူးကျွန်တော်တို့ဟိုရင်းတော့ဆိုတာပဲဒီဥစ္စာလာနေပါလေပြညာလာနေပါလေပြညာတရားတွေအဲထိုးကြဆောက်ကြဇာတာဒီကုလကောင်းမှုတွေလုပ်နေကြတော့ပါပဲ ဒီကုသကမှုတွေလုပ်နေသူကဘာဖြစ်လို့သနာလိုရလဲဟိုရှင်းတော့ကျွန်တော်တို့ကမိမိရောပေါ်ဆိုတာနေတော့ကျွန်တော်တို့ကကစားဝိုင်းထောင်လိုက်အရက်ချက်လိုက်ဘာလုပ်လဲဆိုတော့အဲဒါသူကလာပြီးတကလားဖာပြူသူ့မှာဒဏ်ငွေလေးပါလေရတယ်အခုကျွတ်တို့ကဒါတွေမလုပ်တော့သူမရဘူးဒါကြောင့်မို့ကျွတ်တို့မဟုတ်လို့ဒီလိုလုပ်တာပါဆိုတော့ဟာဒါရင်မင်းတို့လူကောင်းပြီပဲဒါပြန်မင်းတို့အဲမင်းတို့တို့စီဆိုပြီးတော့ပြင်ကြီးလည်းပြေးလိုက်တယ်အဲဒီကနေပြီးတော့ မကဆိုတဲ့လူကမကဆိုတဲ့လူကဟေ့တို့နောက်သားမယားဘဝကောင်းစားလို့လူသားကသာမန်တို့အခုမျက်မှောက်တွေတော့ကောင်းကျိုးပေးပြီကောင်းတဲ့အမှုတွေပဲကွာကုသိုလ်တွေပဲလူကောင်းတာတွေပဲဆိုပြီးတော့ဇေယျတက်ပြီးတော့သူအကြီးကျယ်လုပ်ကြတာကိုကုသိုလ်ကောင်းမှုတွေမာတာပိတိပရံသံတုံသတိရင်မိခင်ဖခင်ပြုစုတာတော့အဲသက်ရွယ်ကြီးတဲ့ပုဂ္ဂိုလ်တွေယူသည်ပြုတာတော့စသည်ဖြင့်ပေါ်နေပြင်းဝတ်တွေရှိပါတယ်သူက အဲဒီခုနပါးသောကျင့်ဝတ်တွေကျင့်ခဲ့လို့တဲ့တရားမင်းဖြစ်ရတယ်ဆိုတဲ့အကြောင်းတွေကိုပြန်ဟောကြရတယ်ဒါတော့အဲဒီတုန်းကသာသနာ့ဘယသိရဟန်းတွေစီသွားပြီးတော့ချင်းကပ်ပြီးတော့တရားမေးစဉ်ခါကားလာတာတပည့်တော်ကဗျာတဲ့သူတို့ရဲ့ဤနေပြခံတယ်တကြီးမဖြစ်ခဲ့ပါဘူးဗျာ တတိတော်ကဆရာဖြစ်ပြီးသူကတတိဖြစ်နေတာဗျာသူကသွားတော့ကတော့တတိခါမလို့သွားတာလို့သူကတရားကအဲ့ဒီယတရားနဲ့ဒီတတိခါမလို့သွားတာအဲဟိုကြတော့သူတို့ကမပြောနိုင်သူတို့ကမေးတော့ကိုတရားဖြစ်ကြောင်းဖြစ်တဲ့ကုသိုလ်ကောင်းမှုတရားတွေကိုသူကဟောခဲ့ရတာဟောတာတွေသူတို့ကမှတ်ထားပြီးသဘောကျအောင်မနေရာကြိုက်တယ်ဗျာတရားမင်းလည်းတွေ့ရသေးတရားဖြစ်ကြောင်းတရားတွေလည်းတို့အခုသိရနေရာကြတယ်ဆိုပြီးတော့သူတို့ကနီးယူရတာကိုဒီတော့ တပည့်တော်ကဆရာဖြစ်ခဲ့ပါတယ်ဗျာတဲ့အဲသူတို့ကတပည့်ဖြစ်ပါတယ်အခုတော့မြတ်စွာဘုရားတရားနာပြီးတဲ့တပည့်တော်ကမြတ်စွာဘုရားတပည့်ရင်းဖြစ်ပါတယ်သောတာပန်ဖြစ်တဲ့အကြောင်းတွေကိုကြောက်ထားပါတယ်အဲဒီမှာမှတ်သားစရာတွေရှိတယ် မကြမ်းမဖြစ်မိဘဝတုန်းကသူတို့ကုသိုလ်ကောင်းမှုတွေပြုရတာအခုလိုဘုရားဘာသာတရားတွေထုံးကားနေလို့မဟုတ်ဘူးသူကသူစိတ်ကူးနဲ့လုပ်တာဘယ်သူကမှသူ့ကိုဒီလိုလုပ်ရင်ကုသိုလ်ရတယ်နတ်တယောက်တည်းဘယ်သူကမှခေါ်လို့မဟုတ်ဘူးသူကသူစိတ်ကူးနဲ့လုပ်တာဒီကောင်းလုံးကောင်းတယ်ဒီလိုလုပ်ရင်ရှင်ကောင်းတာပဲဆိုပြီးကောင်းစီလိုတဲ့စေတနာတဏ္ဍာလေးနဲ့သူတို့အလုပ်လုပ်ကြတယ်ဒါကြောင့်ဒီကုသိုလ်ကအကျိုးပေးတယ်နောက်ပြီးတော့ အဲဒီကုသိုလ်ကောင်းမှုပြုစဉ်ကလာသံဃာဝဆင်းကထွံ့မြောက်အောင်လို့ပါလို့မပါဘူးဆိုသံဃာဝဆင်းကဒီလိုလုပ်ရင်တို့သံဃာဝဆင်းကထွံ့မြောက်မှာပဲလို့ဆိုရဲသူတို့လည်းသူတို့မသိဘူးဒါနောက်နောက်ဘဝကြလို့ရှင်ရှင်ကောင်းကျိုးတွေရမှာပဲနတ်ပြည်လောကတွေရောက်မှာပဲလို့ဒီလိုယုံကြည်ချက်နဲ့ငါနဲ့လုပ်ခဲ့တဲ့ကုသိုလ်ပါပဲအဲဒါနဲ့သူတရားဖြစ်လာတယ်တရားဖြစ်တဲ့အခါကာလကျတော့ အခုမြတ်စွာဘုရားတရားနာရတော့သူသောတာပန်လည်းဖြစ်သွားတယ်တရားထုလည်းရသွားတယ်ပြီးတော့သာမန်ကုသိုလ်ကောင်းမှုတွေပြုတာကလည်းပဲအကြောင်းညီညွတ်လို့ရှိရင်ဟိုမှာမြတ်စွာဘုရားတရားတွေနာရတယ်တရားတွေကျင့်မယ်ဆိုလို့ရှိရင်တရားထုလည်းရနိုင်တယ်ဆိုတဲ့အဓိပ္ပာယ်ဒီထဲပါဝင်နေတယ်ကွာ။ကြာကြာမဲမဖြစ်ခင်ဘုရားတော်ကသူတန်မြဝဆင်းရလွန်မြောက်အောင်လို့ဘာလို့မပါပါဘူးသူကတချို့ကအဲ့ဒါအကြီးကျယ်သိပြီးတော့ဟောလေးရှိကြတယ်သူက။ ပြောရတဲ့ဒါနာကအဲဗာမယဝဆင်းရဲနဲ့ဘယ်လိုဖြတ်ရမလဲဘယ်လိုလုပ်ပြီးတော့လူမဘာနဲ့ကြီးကျယ်လုပ်ပြီးဒီကရာသူကပြောကြအခုတရားမဝတ္ထုထောက်စားကြည့်ရင်တော့သူကဘယ်တော့မဟုတ်လောက်ဘူးဉာဏ်သားမျိုးတော့ဖြစ်တယ်ဒီကုသိုလ်ကောင်းမှုပြုလို့ရှိရင် ကောင်းကျိုးပေးတယ်ဆိုရင်ဉာဏ်သားမျိုးဉာဏ်နဲ့ရှင်တဲ့ကုသိုလ်ကောင်းမှုနဲ့ပြုခဲ့တော့တရားဖြစ်တဲ့ခါကလာတိပရိပရိနဲ့ဉာဏ်သားမျိုးဉာဏ်နဲ့ရှင်တဲ့ပရိပရိဖြစ်တယ် အဲဒါကြောင့်မြတ်စွာဘုရားတရားနာတဲ့အခါကျတော့အဲဒီညာမျိုးစီကလေးပါလို့ဒီမှာတရားနှလုံးသွင်းပြီးတော့သူသောတာပန်ဖြစ်သွားတာပဲအဲဒါပါပဲအဲဒါမှတ်သားစရာလေးတစ်ခုပါပဲနောက်ပြီးတော့မြတ်စွာဘုရားကမေးရတယ်မကြမ်းမင်းတဲ့အခုလိုဝမ်းမြောက်ဝမ်းသာများရှိကဖြစ်ဘူးရဲ့လားလို့ဆိုဖြစ်ဘူးပါဗျာတဲ့ခြေတုံးကလည်းပဲဒီချိန်ဖြစ်ဘူးပါတယ် အဲနာပြည်လောကရောက်စဉ်ခါကာလတုန်းကနာပြည်လောကမှာအတူရာတွေရှိအတူရာနာတို့တို့နဲ့နာအမျိုးတူတူပါပဲအဲဒီအတူရာနာတွေနဲ့အတူရာနာတွေကိုသူတို့ကနှင်နှင်ချတာရှိတာကိုနှင်ချပြီးတော့နောက်ကြာမင်းကဒါရဏပြည်မှာကြာမင်းဖြစ်ပြီးတော့နေတာနောက်ခဏခဏအတူရာတွေကသူတို့နေရာတွေပြန်ပြန်ပြီးတော့လာကြစစ်တိုက်ကြတယ်ဆိုတာကိုကြားနဲ့အတူရာတွေနဲ့စစ်တိုက်ကြတယ် အဲဒီလိုစိတ်တိုက်ကြတော့တခါတော့တခါလဲစစ်ပွဲမှာနိုင်သွားတာအသူရာတွေနောက်ပြန်မလာနိုင်ဘူးအနိုင်ကြီးနိုင်သွားတယ်တဲ့တခါလဲအဲဒီခါကလာဝမ်းမြောက်ဝမ်းသာဖြစ်ရပါတယ်ဗျာဒါပေမဲ့လို့တဲ့အဲဒီတော့ဝမ်းမြောက်ဝမ်းသာဖြစ်ရတာကတော့ဒုဒ္ဒါလည်းနဲ့တင်တဲ့ဝမ်းမြောက်ဝမ်းသာဖြစ်ရတာပဲတဲ့နတ်တွေစစ်တဲ့ရတယ်ဆိုတော့သူတို့လည်းလည်းနဲ့ပြီးတော့ရှိရသေးတာပေါ့ဒါပေမဲ့လို့အသေးကြီးတော့မရှိဘူးပြောတယ်သူကထူးဆန်းတာ ကြောက်ရွံ့လာရုံပါပဲတဲ့ဘေးဘေးကြီးပြည့်စည်လာတော့မရှိဘူးတဲ့သူကအဲဒုရာလည်းနဲ့တင်နဲ့အောင်မြင်ပြီးတော့ဒုရာလည်းနဲ့တင်ဆောင်ပြီးတော့ဝမ်းမြောက်ရတယ်ဟာပါဗျာတဲ့ဒီဥစ္စာကစင်စင်ငြိမ်းချမ်းမှုရမဖြစ်ပါဘူးတဲ့အခုမြတ်စွာဘုရားတရားနာပြီးတော့တတိတော့အခုဝမ်းမြောက်တာကဖြင့်ဒုရာလည်းနဲ့မပါဘဲနဲ့အေးချမ်းနဲ့ဝမ်းမြောက်နည်းနဲ့ဝမ်းမြောက်တာပဲ တဲ့ဒီဝါမြောက်တာအပြင်ငြိမ်းချမ်းဖို့ရပဲဧကန္တနေပြီးတာရစင်စစ်ညီငွေကိုရတယ်ဖြစ်ပါတယ်ဧကန္တဝိရာဂာယစင်စစ်တမဲ့မှုတွေကင်းသွားဖို့လည်းဖြစ်ပါတယ်ဧကန္တនិရောဓာယစင်စစ်ချုပ်ငြိမ်းသွားဖို့လည်းဖြစ်ပါတယ်ဧကန္တနိဗ္ဗာန်ဟာစင်စစ်ဆင်းရဲခါကျင်းချင်းနဲ့နိဗ္ဗာန်ရောက်ဖို့လည်းဖြစ်ပါတယ်ဗျာတဲ့ဒီဥစ္စာကတော့အသင်္သာဝရကိုညဉ့်ညံ့သွားဖို့ရာ ဝါမြောက်ရတယ်ဝါမြောက်ခြင်းပဲဆိုလိုကြောက်ထားပါတယ်အဲ့တော့အခုမြတ်စွာဘုရားတရားအားထုတ်ပြီးတရားလေးနဲ့ပြည့်စုံပြီးဝါမြောက်ရတာတွေဟာအခုတရားမင်းပြောတဲ့ဝါမြောက်ခြင်းမျိုးတွေပေါ်သိကောင်းတာသူကအဲ့ဒါကောင်းတယ်တော့ဘေးရအန္တရာယ်မရှိဘဲနဲ့အစင်သာဝရငြင်းကြမိသွားဖို့ရမနာဝန်တာစရာကောင်းတဲ့ဝါမြောက်ခြင်းနေတယ်အဲ့တော့မြတ်စွာဘုရားကမေးတဲ့ ရာမင်းနဲ့အဲဒီလိုဝမ်းမြောက်ခြင်းကိုအဲဒီလိုဝမ်းမြောက်ခြင်းကိုရတာဟာဘယ်လိုအကျိုးများမျှော်မြင်ပြီးတော့ကိုဒီလိုဝမ်းမြောက်ခြင်းတွေကိုရပါသလဲလို့ဆိုတော့ရာမင်းကအကျိုး6ခုရှိပါတယ်ဟုတ်လားထုတ်6ခုကတော့ဟောခြင်းမရှိတော့ဘူးမရှိနေနဲ့ကြာသွားတယ်ကနေနောက်မှနေပြီးနေအောင်လည်းမပြီးဘူးနောက်နောက်ပြင်းကြမှာပြီးသားအကျိုး6ခုလေးတော့ဟောကြအောင်လို့တို့ရုပ်ဒီမှာဆောင်းမှုကလေးပါတယ် သူကကြိုးချောက်ကူကဂါထာတွေနဲ့သူကဂါထာတွေနဲ့ဂါထာလည်းပဲခွန်ကိုရှိဖို့လောက်ဟောရမှာဒါမပြီးသေးဘူးအဲ့ဒါဟောနေလို့ရှင်ပြေးတိုင်းလည်းပြီးမှမဟုတ်ဘူးဘုန်းကြီးလည်းမောသွားလိမ့်မယ်နားအောင်မှဖြစ်မယ်အဲ့ဒါတော့ကြိုးကျုပ်ဆောင်ပုံကလေးအခုတရားနာနေရင်တရားအသိထပြီးတော့ဖြစ်ရတယ်အဲ့ဒါမှလည်းပဲတရားသာသနာ့ဘာကပြုလာတဲ့ကောင်းမှုနဲ့ ကြားနာတဲ့သုံးကြိမ်နဲ့6သန်းပေါ့နှစ်ပေါင်းလူလူပြေကရည်သွင်းနေတယ်နှစ်ပေါင်းသုံးကြိမ်နဲ့6သန်းအသက်စီလို့တရားနာနေရင်သူတွေသိကြပြီးတော့တရားသိပြန်ဖြစ်တယ်တဲ့အဲ့ဒါအကျိုးတော်ပါအဲ့ဒီကတရားဘဝကနေပြီးတော့သူတွေလို့ရှိရင်တော့လူဘဝဖြစ်ရမယ်လူဘဝဖြစ်တဲ့အခါလဲလူရမှာသူဖြစ်ညာဖြစ်ရပါလိမ့်မယ်တဲ့သူဖြစ်ခြင်းတဲ့အမျိုးမှာဖြစ်ရမယ် ဒါလည်းပဲလက်ဖြင့်တကယ်မဟုတ်ပါဘူးဝိရှိသေးတယ်လို့ဆိုတာဝိအဲ့ဒါလည်းစစ်စစ်ပြီးပြောရမယ်ဟိုတက်ကကြမှာအများကြီးမှာပဲအခုသုက္ကကမကြတော့ဘူးသူက၄၅6000လောက်ဆိုလို့ရှိရင်10နှစ်တန်းရောက်ပြီးအဲဒီမှာသထံသာကဆိုတာဒီနဲ့ဒီနဲ့သတ္တဝါတွေသတ်ပြအခုလည်းပဲသတ်မလို့နည်းနည်းဒီကောင်းလာပါပြီဟိုနျူကလ িয়ার လည်းနဲ့တော့ဘာလို့ဆိုတာသေးကုန်မဲ့အကုန်လုံးသားတွေနည်းနည်းပဲကြံမယ်အဲဒီကနည်းနည်းကြံပြီးတော့နောက်ပြန်ပြီးတက်ကတက်သွားတော့ဘူးူတွေစနေသားကနေပြီးတော့တပြည်20 20ကနေပြီး40 80စသည်ဖြင့်ပေါ်နေတဲ့သွား အသက်ပင်ခြေတယောက်တက်မယ်ဆိုတာကိုအဲဒီလိုပြန်ပြီးတော့တက်သွားတာဘယ်လောက်ကြာမှာတော့ဆိုလို့ရှိရင်ဘုန်းကြီးတွေ့ကြည့်တယ်သူကကြားတဲ့အခုနေပေါင်း3ကလေး6သန်းနေမှကြားကသူ့တွေမှာကိုအဲဒီမှာလူပြေလာမှာအဲတော့ဝေးပါလေအများကြီးဝေးပါလေအဲဒီအသက်တန်းတက်သွားတော့ကိုနှစ်နှစ်ပေါင်း3လေးသိန်းကျော်လောက်အသက်တန်းကြမှာပြန်လာမှာပါအဲဒီကြမှာလူတွေကောင်းလာပါပြီအဲဒီမှာကောင်းတဲ့အစိပ်ပိုင်းရောက်နေပါပြီလူကောင်းတွေကြီးတွေရှိနေမှာပါ အဲကြမှာလာပြင်မှာလို့အဲဒါလူရဖြည့်တယ်အဲဒီမှာပြီးတော့လူပြည့်လာတဲ့အခါမှာလည်းပဲသင့်လျော်တဲ့နည်းနဲ့ပဲပြည့်ကင်းပြီးတော့နေရပါလိမ့်မယ်တဲ့ပြည့်စုံတဲ့နေခြင်းမျိုးမရှိဘူးတဲ့သာသနာ့ဘဖြစ်နေပေမဲ့လို့လည်းပဲမတော်မသင့်တဲ့ကိုယ်မှုနှုတ်မှုတွေမတော်မသင့်တဲ့အတမွေးမှုတွေပါတယ်မတော်တာတွေတော့မပြုဘူးသူကသီလစင်စင်ကြဲကြဲနဲ့ကောင်းကောင်းမွန်မွန်နေရပါလိမ့်မယ် သံဃာနောပတိတို့တာဒီနောက်ကျမှကျေဟောရမယ်သူမှာဘာလို့လဲဆိုခုတရားထုတ်တာဒါတွေကလုံးလုံးပြောက်မသွားဘူးနောက်ကြတော့လည်းဒီအမှားရတဲ့တတိလေးကရောက်ရောက်ရောက်မှသူကဖြစ်နေသေးတာပဲဒါနဲ့တစ်ဖြည်းဖြည်းရင်းကျက်ပြီးတော့သွားတာသူအမှန်ကောင်းပါပဲဒါကြောင့်အဲ့ဒီအကျိုးသုံးပါးရမယ်နောက်လည်းအကျိုးသုံးပါးဘုရားတရားအသည့်လူရာအသည့် နေလေးပြင်လျောသွားတဲ့အတိုင်းဆိုရမယ်ကြာအသေးကြာအသေးလိုရာဖြစ်လိုရာဖြစ်နေလေးပြင်လျောသွားနေလေးပြင်လျောသွားကြာအသေးကြာအသေးလိုရာဖြစ်လူရာရှိနေလစ်သင်လျောသွားနေလစ်သင်လျောသွားကြာသည်ကြာသည်လူရာဖြစ် လိုရာနေနစ်သင်လျော်စွာနေနစ်သင်လျော်စွာတရားရှိလိုရာရှိနေနစ်သင်လျော်စွာတရားရှိလိုရာရှိနေနစ်သင်လျော်စွာတရားရှိလိုရာရှိနေနစ်သင်လျော်စွာအဲဒီတရားနာရတဲ့အတွက် သောတာပတိမေဖို့ရသောတာပန်လည်းဖြစ်ပြီးတော့ကြာသေးထပြီးတော့ဖြစ်ရတာကအကျိုးတော့ပါအဲဒီအခုကြာဖြစ်ကနေပြီးနှစ်ပေါင်း3600တောင်ဝေးကြည့်ပါသေးတယ်အဲဒီကြာစုတွေတော့လူပြေမှာသူပြညာလာဖြစ်လိမ့်မယ်အဲဖြစ်ခြင်းအဘွားဖြစ်ရမယ်မတူမှုဖြစ်ရမယ်အဲဒါကအကျိုးတော့ပါနောက်အဲဒီဖြစ်ရဘွားမှာအပြစ်တွေကင်းပြီးတော့တင့်လျော်တဲ့နည်းနဲ့တတိတံစဉ်နဲ့ပြည့်စုံပြီးတော့ စင်စင်ကြယ်ကြယ်နေသွားပါလိမ့်မယ်ဒီကဥဒုပင်ရှင်မျိုးလို့ဘလုံးမျိုးတွေမဟုတ်တော့ဘူးလို့လေအဲဒီလိုနေသွားတော့အဲ့ဒါလည်းအကျိုးတော်ကအောက်တော့သုံးပါဘူးဒုမေဖို့ညာပိတရားပြန်နိဗ္ဗာန်ကနိဋ္ဌာအဲ့ဒီလူဘဝမှာပဲလူလောကမှာပဲဒုတိယမေဖို့သရာမေဖို့ပေါ်တယ်သရာဂာမိမေဖို့ရပါလိမ့်မယ်တဲ့လူလူဘဝတွေနဲ့လူ

ဒါလည်းပဲဘုရားနောက်တစ်ခါတွေ့ပြီးတော့ပြန်မယ်ဝီးကြည့်တယ်အများကြီးကိုဝေးသေးတယ်သူကတရားတရားတဲ့နှစ်ခုထလာတယ်အများကြီးဝေးသေးတယ်ဆိုမိမိလေးမဟုတ်အဲဒါဒုမဲ့ဘုံညာတရားပြန်တယ်တရားပြန်ပြီးဖြစ်အောင်မဲတယ်တဲ့ဘုရားတရားပြန်ဖြစ်တယ်ဆိုတော့သူကတရားဘုရားကသူ့နေပြီးလူပြေပြန်ဖြစ်တဲ့အခိုက်မှာဟိုတရားဘုံမှာတရားသိရှိမှာကိုသူတရားပြန်ဖြစ်မယ်ဆိုဟိုကတရားကလည်းပဲ

အကနိဋ္ဌဘုံရောက်ပြီးတော့ပြိဋိဘံပြုရမယ်သူ့အစဉ်ကအမှန်ကောင်းတဲ့အစဉ်မှာဒါကြောင့်လူမဲ့ပုံညာလူပြည်လောကရောက်ပြီးဒုတိယမဲ့ဘုရားမဲ့ပုံညာရမှာအကျိုးတော်ပါအဲဒီကသေတဲ့ကတရားပြန်ဖြစ်မှာအကျိုးတော်ပါတရားပြန်ဖြစ်အနာဂတ်ဖြစ်ပြီးတော့ဓမ္မပြည်ရောက်အစဉ်တိုင်းတဲ့နောက်ဆုံးအကနိဋ္ဌဘုံရောက်ပြီးတော့ပြိဋိဘံသာမှာအကျိုးတော်ပါအဲဒီအကျိုး၆ပါးကိုမြင်ပါတယ်တဲ့ဟုတ် ဒုမေပုညာဒုမေပုညာကြာပြံကြာပြံနိဗ္ဗာန်ကနိဋ္ဌာနိဗ္ဗာန်ဒုမေပုညာဒုမေပုညာကြာပြံကြာပြံနိဗ္ဗာန်ကနိဋ္ဌာနိဗ္ဗာန်ကနိဋ္ဌာကနိဋ္ဌာဆိုအကနိဋ္ဌာအကနိဋ္ဌာအကနိဋ္ဌာနောက်မှပြောရမယ် ဒုမဲ့ပူညာဒုမဲ့ပူညာကြာပြံကြာပြံနိဗ္ဗာန်ကနိဋ္ဌာနိဗ္ဗာန်ကနိဋ္ဌာဒုမဲ့ပူညာဒုမဲ့ပူညာကြာပြံကြာပြံနိဗ္ဗာန်ကနိဋ္ဌာနိဗ္ဗာန်ကနိဋ္ဌာဒုမဲ့ပူညာကြာပြံနိဗ္ဗာန်ကနိဋ္ဌာဒုမဲ့ပူညာ တရားပြန်နိဗ္ဗာန်သိတာဒုဝေကိုပြန်တရားပြန်နိဗ္ဗာန်သိတာအဲလူကြီးလောကရောက်တဲ့အခါဒုတိယမေဖို့ညာသရိုင်းမေဖို့ညာရမယ်အဲဒီကသုတိလာတဲ့အခါအနာပြေပြန်ရောက်ပြီးတရားပြန်ဖြစ်မယ်အဲဒီရှိရမှာအနာကဖြစ်ပြီးတော့အဲဒီကသုတိတဲ့အခါကျတော့သုဒ္ဓဝါဒ၅ပုံသင်တဲ့တဲ့နောက်ဆုံးအကနိဋ္ဌာဆိုတဲ့ပုံမှာရောက်ပြီးတော့ ဉာဏဖြင့်ပြိနိဗ္ဗာန်သံမဲ့မှာကိုဒုမဲ့ပူညာတရားပြန်နိဗ္ဗာန်ကနိဋ္ဌာကနိဋ္ဌာမှာပြိနိဗ္ဗာန်သံမဲ့အဲဒီကျိုးက၃ပါးရှိကကျိုးခုနပြောတဲ့ကျိုးက၃ပါးပေါင်း၆ပါးကိုအကျိုး၆ပါးမြညာညတရားလွန်ဝမ်းသာ အဲ့ဒီကျိုး၆ပါးမြင်ရလို့တရားမင်းဘာမြဝါနာဖြစ်ပါတယ်လို့မြတ်စွာဘုရားကြောက်ထားပါတယ်ဆိုအကျိုး၆ပါးကျိုး၆ပါးညာညာညာညာကြာလွန်ဝမ်းသာကြာလွန်ဝမ်းသာအကျိုး၆ပါးအကျိုး၆ပါးညာညာညာညာကြာလွန်ဝမ်းသာကြာလွန်ဝမ်းသာအကျိုး၆ပါးအကျိုး၆ပါးညာညာညာညာ ကြလွန်ဝမ်းသာကြလွန်ဝမ်းသာအကျိုးသာပါမြတ်ကြကြလွန်ဝမ်းသာအကျိုးသာပါမြတ်ကြကြလွန်ဝမ်းသာအကျိုးသာပါမြတ်ကြကြလွန်ဝမ်းသာအဲဒီကျူးကျောက်ပါမြင်ရလို့ကြားမင်းမှာ အလွန်အမင်းဝမ်းမြောက်ဝမ်းသာဖြစ်ရပါတယ်လို့မြတ်စွာဘုရားကြောက်ထားပါတယ်ဒါကနောက်တစ်ခါမှကာထာလေးနဲ့ပြည့်စုံကျွတ်ချောက်ပါရပုံလေးကမသားစရာတွေလည်းတော်တော်ကောင်းပါလေတဲ့ကြမ်း။တရားမင်းဝမ်းသာစရာလိုပဲခုတရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းကိုယ်ပြည့်စုံတဲ့တရားလေးနဲ့ဝမ်းသာစရာတွေလည်းအာရုံပြုပြီးဝမ်းသာစရာတွေလည်းပေါ်လာပါလိမ့်မယ်လို့အမှန်ကောင်းတယ်။ဒါနေ့တော့တော်ရအောင်လို့ဒီနေ့နာအောင်မှ ဤသကပညာတော်တရားတော်ယူဇာနာကမှာပါရသောဓမ္မသောနာကုသိုလ်ကစေတနာရဲ့သွန်အာနုဘော်တို့ရောက်ဒီကုတရားနာပရိသတ်ပါဘုရားကောင်းတို့သည်ဤသကပညာသုံး၌လာသောတရားဒေသနာတော်အတိုင်းမင်္ဂလာသောခြင်းကြားထုံနိုင်ရဲ့ဝိပဿနာဉာဏ်စေရိယမဲ့ဉာဏ်စဉ်နဲ့ဆင်းရဲခတဲ့ဉာဏ်ရတဲ့နိဗ္ဗာန်ချမ်းသာများကိုဉာဏ်ဉာဏ်စွာဆက်ရောက်ပြီးမြတ်မောပြုနိုင်ကြပါစေကုန်သတည်း